နေရာ2023ခုဇန်နဝါရီလ21ရက်စနေနေ့ညနေပိုင်းသဘောတရားရေးအပိုင်း325သုံးချညနေပိုင်းသဘောတရားရေးအပိုင်းနေနဲ့ဘုန်းကြီးတို့သုံးချကျင်လမြပဒပိုင်း56ဖေနီရိယပစ္စယောပိုင်းနဲ့ဒီတောင်ဆက်လက်ပြီးသင်ချဖို့ချပေးမယ်။ မနေ့ကဘုန်းကြီးတို့အိန္ဒိယပစ္စည်းနဲ့ပတ်သက်ပြီးပစ္စယနေတာဟောတာလေးနဲ့ပတ်သက်ပြီးပြောခဲ့တော့ဒီနေ့အဲ့ဒါလေးကိုဆက်ပြောမယ်နော်ဒီမနေ့ကနေဆက်ပြီးတော့အောက်ဆက်ကြည့်မယ်အိန္ဒိယတွေကဘုန်းကြီးတို့ အများကြီးရှိတော့ဘောနော်အိန္ဒိယ5မျိုးလည်းရှိတယ်6မျိုးလည်းရှိတယ် 22မျိုးလည်းရှိတယ်ဒီထဲမှာတော့အခုဒီမှာပြောသွားတာကတော့သကုံတွေတောတွေကာနေဇင်ဝင်တွေကာယင်တွေမနေတွေကတော့ဒီအရူပိတော့အိန္ဒိတွေတောင်ပါအဲ့ဒီအိန္ဒိ6မျိုးဒါတွေကလည်းလောကမှာသုံးလို့ပြောဒီအိန္ဒိ5မျိုးလို့6မျိုးလို့22မျိုးသူ့နေရာနဲ့သူ့ဘုံရနားလည်းပေါ်ပေါအောင် လေ့လာထားဖို့လိုပါတယ် ဒီမှာရေးထားပါအင်းလေးရတယ်အင်းလေးမရှိဘူးအင်းလေးစောင့်ထိတ်ပါဆိုတဲ့စကားကဘာပြောလဲဆိုစကုဏီတောတိရင်ကာနေစင်ဝင်နေကာယမနေဒီအိလေး6ပါးကိုရှိညွန့်ပါအေး6ပါးကိုလည်းတိလပိုင်းပေါ့နော်အိန္ဒိရိယတံဝရတိလပိုင်းတိလပါရိမောက္ခတံဝရပစ္စယနေရပစ္စယနေတိရတံဝရပြီးတော့ ဣန္ဒိယတောင်းတာဣန္ဒိယတောင်းတာတိလဤတိလ၄မျိုးပေါ့နော်ဤတိလ၄မျိုးဘုန်းကြီးတို့ဟိုကမ္မထမ်းပိုင်းမှာ သင်ဘူးပါမှာအဲ့ဒီမှာဒီဟာလေးတွေပြောသွားတယ်အဲ့ဒီပါရိမောကတောင်းတာတိလဣန္ဒိယတောင်းတာတိအာဇီဝပါရိသုတ်တိလပစ္စယတဏိတိယတိလအဲ့ဒီတိလ၄မျိုးထဲမှာဒီဣန္ဒိယ မရှုအိရိရှိတယ်အိရိထိမ့်မှာဆိုတာကဒိဏိရိယတံဝရကိုသီလကိုဆိုလိုပါတယ်ဒါသီလပဲဒီအိရိတွေများကိုဆောင်ထိမှုခုရမှာအိမ်မှာရေးထားပါတယ်အာယုံများကိုကြုံလာကမကြည့်ရနားမထောင်ရဒါမျိုးပြောလို့တာဆိုလိုတာမဟုတ်ဘူးနော်ကိုယ်မှာမျက်စိနာလျာကိုယ်စိတ်ရှိတော့ဒီအာယုံ6ပါးတွေ့မှာမျက်စိကကောင်းနေ မြင်ရမှာပဲနာကကောင်းနေလဲကြားရမှာပဲဒီအာရုံတွေကတော့မဖြစ်မနေကြုံရမှာပဲအဲ့ဒီအာရုံတွေကြုံလာတဲ့အခါဘုန်းကြီးတို့တဏ္ဍာမှာလောဘဒေါသမောဟဆိုင်တဲ့ကိလေသာတွေမဖြစ်အောင်စုံထိမှုဆုံးပါတယ်။ဒါကြောင့်အဲ့ဒီအိန္ဒိ6ပါးကိုလည်းဒီထဲမှာအိန္ဒိယပစ္စည်းမှာအကျုံးဝင်နေပါတယ်။သက္ကုဏီတွေအတွက်သက္ကုဏီတွေသက္ကုညနာတွေကတန်တမ်းမြေတကနေဓမ္မနအိန္ဒိယပစ္စည်းနာပြောမနေရ အကြောင်းအကျိုးအကြောင်းအကျိုးကိုအောင်ရုပ်ကိုပြောင်းခဲ့ပြီသောတိန်ဒီကာနေဒီစေဝိဒီကာယင်ဒီပြီးတော့မနေနေဒီကတော့အရူပြီးတော့အင်းဒီအင်းဒီရာဒီထဲမှာပါသွားတယ်ဒီဒါကြောင့်အိန္ဒိယပစ္စည်းမှာဒီ6ပါးလုံးကအိန္ဒိယပစ္စည်းမှာပါနေပြန်နောက်ဒီအိန္ဒိ5မျိုးဒါလေးအိန္ဒိ5မျိုးဆိုပါလဲဆိုတော့ဒါကတော့ဘုန်းကြီးတို့ တကယ်တရားထုတ်တဲ့အခါမှာအသုံးပြုတဲ့တရားတွေပေါ့ဗျာ။ဟောဒီဘက်ကတရားအနေနဲ့လည်းအဲ့ဒီ39ပါးမှာလည်းလမ်းကြည့်နေတွေ့ရမယ်။ဟောဒီဘက်ကတရားတွေမှာအဲ့ဒီမှာကျတော့ဗောဓိဘက်ကတရားတွေမှာကျတော့တတ္တိနေဝိရိယနေတတ္တိနေသမာဓိပညာနေတွေဘုန်းကြီးတို့ကမ္မထမ်းဆရာများတရားပြတဲ့ဆရာတော်များကဗာမိန်ကြလဲဆိုတော့တရားထုတ်တဲ့အခါအိန္ဒိယ၅ပါးညီမြောင် ရှုရမယ်ဘုဇင်ခုနှစ်ပါးညီမြောင်ရှုရမယ်အဲကြောင့်တရားစစ်တယ်တရားဆွေးနွေးတယ်ဆိုလောက်အောင်ကိုယ့်အကိုကြတာလိုတာပို့တာမသိဘူးလေအိန္ဒိယလိုလိုနေလည်းမကောင်းပို့သွားရင်လည်းမကောင်းလိုနေလည်းလျှော့ပေးရပို့သွားရင်လိုနေလည်းတင်ပေးရပေါ့ပို့သွားရင်လည်းလျှော့ပေးရဒီမှာလိုတယ်ပို့တယ်မဖြစ်တော့တတိန်တွေတခုပဲရှိတာပေါ့ကြံတတ္တာနဲ့ဝိရိယတို့ သမာဓိကိုပညာနဲ့လွန်နိုင်အောင်အဲ့ဒါတွေမလွန်ရအောင်မလုပ်ရမလဲပတိနဲ့ထိန်းဒီအင်းဒီ၅ပါးညီမြမှာဒါဘုန်းကြီးတို့အသိဉာဏ်ကရတော့ဝိပဿနာဉာဏ်တွေပေါ့ဖြည်းဖြည်းဖြည်းဖြည်းနဲ့တိုးတက်ပါသောတာပတိမဉာဏ်သရဂိုင်းမဉာဏ်အနာဂိမဉာဏ်ရတ္တမဉာဏ်ဒါရီရလေဒီအင်းဒီ၅ပါးညီမြမှာဘုန်းကြီးတို့ တရားထုတ်တဲ့ခါကျဝိပဿနာဉာဏ်နေဆိုရင်ဥရဗျဉာဏ်လောက်ကစပြီးတော့ဥစဉ်ခုနှစ်ပါးညီမြောက်ကျင့်ဥစဉ်ခုနှစ်ပါးညီမြောက်မကျင့်တိုင်းဘုရားတရားမရနိုင်ညီမြောက်ကျင့်တတ်ဖို့လိုတယ်ပေါ့ကိုယ်ကမကျင့်တတ်ဘူးဆရာသမားနဲ့သွားဆွေးနွေးရတော့တရားစစ်တာလို့တရားဆွေးနွေးတာဒါလုပ်နေအဲ့မှာဆရာသမားနဲ့ညှိပေးလိုက်မို့အဲ့ဒါဆိုရင်ကိုယ်ညှိသွားလိုက်မယ် ကိုယ့်ကိုရမ်းလို့ရင်တော့ကိုယ်စာပေခြေကရှိမယ်ကပ္ပံကြောင့်ရေးထားတဲ့စာအုပ်တွေရှိမယ်ဆိုရင်တော့အဲ့တော့ကြည်ရတော့ဘူးရှိမယ်ဆိုရင်ကြည်ကြိုင်အဲ့မှာနည်းနည်းလေးဒီမှာဘုန်းကြီးပြောပါအောင်မယ်ပေရင်၅ပါးညီများပေါ့တတ္တာနဲ့ပညာပေါ့ဟောတော့တထွဲဝိရိယနဲ့တမာတိဒါတထွဲပေါ့သူတို့နှစ်ခုညီမြောင်ထိမ့်ပြီးအဲ့မှာကြည်မယ်အောက်ဆက်ကြည့်တတ္တာနဲ့ပညာ တရတရားတွေတိတ်လွန်ကဲလာဘုန်းကြီးတို့ဗာနဲ့ထင်ရလဲပညာတရားနဲ့ထိမ့်ပြီးပညာနဲ့အသိဉာဏ်နဲ့ထိမ့်ပြီးယုံကြည်မှုတွေလွန်ကဲသွားပညာမပါဘူးအဲ့ရဘာဖြစ်လာလဲမညူမကြည်ညိုသိနေတာတွေကြည်ညိုမလေးစားသိနေတာလေးစားစိတ်ဝင်စားသိနေတာတွေစိတ်ဝင်စားအဲ့လိုစိတ်ဝင်စားတွေအလွဲမှားတွေဖြစ်တတ်လွဲမှားတွေယုံမိတာလွဲမှားတွေအာကုန်မိတာဒါမျိုးတွေဘာဖြစ်လို့ဒီလိုဖြစ်လဲဆို ပညာအသိဉာဏ်မပါတဲ့အတွက်ဒီလိုဖြစ်အဲဒီလိုယုံကြည်မှုမျိုးကြပါပြန်လဲဆိုတော့မျက်ကန်းယုံကြည်မှုပေါ့ဗလန်းယုံကြည်မှုကိုဖြစ်တော့အဲ့ဒါမျိုးမဖြစ်အောင်အဲကြောင့်ပညာရှိဖို့လိုတယ်နော်ကိုတနည်းကနေမှာဆရာတော်တပါးဗမာကြီးကကြွလာဆွေးနွေးနေဘုန်းကြီးတို့နိုင်ငံမှာခုချိန်မှာ ပညာဉာဏ်နဲ့အာနေကလေးကလည်းကြောင်းမတရားပါမတရားတရားတဲ့ပုဂ္ဂိုလ်နဲ့မတရားတဲ့ပုဂ္ဂိုလ်များသိဉာဏ်နဲ့အာနေသွားအာနေသွားတော့ကျတော့မသေးကြတာတွေသွားယုံညနာမျိုးတွေဖြစ်တော့အလွယ်မာတွေယုံညနော်ဒီချိုးဆိုဒီယုံဒီဒီဆေးကဘာပြောက်တယ်ဆိုယုံတဝူတယောက်လည်းသူကလည်းသူကိုင်းချင်ကိုင်းမှာလူတိုင်းပဲပျောက်ဖို့လွယ်လို့အာမျိုးဒီဆေးဟာနှလုံးယောဂကိုပျောက်တယ်ဘာညာနဲ့ဒါမျိုးတွေယုံတယ် အများကြီးပါပေါ့လေဒါအသိဉာဏ်အာနယ်လို့ယုံကြည်မှုတွေဖြစ်ကုန်ဉာဏ်နဲ့ဆင်ញင်ကြည့်ရအဲကြောင့်ဘုန်းကြီးတို့ပညာကဘာသာရေးပညာလောကပညာတတ်ထားတဲ့နော်လောကပညာတတ်တော့လောကအလိမ်မခံရဘူးဓမ္မပညာတတ်တယ်ဓမ္မနဲ့ပတ်သက်လိမ်မခံရဘူးမတိုက်တော့လိမ်ခံပါပဲလောကမှာလိမ်တဲ့ပုံကိုယ်တွေအများကြီးပဲမသိလေလေဟုတ်လားယုံကြည်မှုတွေလွန်ကဲလိမ်လို့ကောင်းတယ် အကြောင်းမို့လောကပညာလည်းသင်ယူရမယ်လေ့လာမယ်ဓမ္မပညာတွေသင်ယူရမယ်လေ့လာမယ်ဓမ္မပညာကြတော့သင်ယူလေ့လာအောင် မပြီးဘူးနော်ကျင့်တဲ့ဆင်မျိုးရောက်မှလက်ခံတယ်ကျင့်တဲ့ဆင်မျိုးမရောက်ရင်တော့ဘုန်းကြီးတို့တွေလက်ခံမှုယုံကြည်ဖို့ခက်တာပါဗျာအဲကြောင့်မို့တတ္တတရားတွေလွန်ကဲလာရင်ပညာနဲ့ထိမ့်ပေးရပညာရှိအောင် လေ့လာမယ်နော်ခုလိုတရားတွေလေ့လာတယ်သင်ယူတယ်ဆိုဒါပဲလေ့လာမှုသင်ယူမှုမရှိဘူးဆိုရင်ဘယ်သူပြောပြောယုံလိုက်တာခုဘုံရင်လနာတိုက်တွန်းတာရှိပါတယ်စာနဲ့ပေနဲ့တခြားသင်ပေးပြီးတော့လက်ဆရာသမားသင်သင် လူအသင်သင်မျိုးသမီးအသင်သင်လေ့လာသင်ယူဘုရားဒီလိုစာကြည့်သင်တာတော့ဒီကနေ့ဒီဘုံသတိလွတ်ပြီးပြောမိတာတွေရှိတယ်ဒါပေမဲ့သတိရတဲ့အခါပြန်ပြန်ပြင်ပြောတယ်အဲ့လိုမျိုး လွတ်ပြောကြပြီဟောကြပြီဆိုရင်မှားနေတာပဲအများကြီးမှားတာတချို့အဲ့လိုနီးနေဆရာတော်ကြီးတွေမှားသွားရှိတယ်အသက်ရွယ်လည်းကြီးမေမူရလည်းများလာဟောတဲ့တရားတွေပြောခြင်းစောကကြည့်ပြီးတော့မျိုးတွေရွာတွေတောက်တွေအများကြီးလွယ်ကုန်အဲ့တော့ကိုကနာမည်ကြီးတဲ့ပုဂ္ဂိုလ်ကပြောလိုက်ကျန်တဲ့ပုဂ္ဂိုလ်ကလည်းယုံကုန်ပြီအဲ့လိုမျိုးအဲ့တော့ကျမ်းကထောက်ထားတယ်နော်မပြောမိဘူးဆိုတော့ ကျမ်းကထောက်တာနဲ့ပြောရောအဲ့ဒီကျမ်းပြန်ကြည့်နိုင်ဟောဒါလွဲနေပါလားဆိုသိရတယ်ဘုလိုရကျမ်းကထောက်တာလည်းမပါဘူးပြောသမျှကုံယူမယ်ဆိုတာလွဲကုန်မှားကုန်ဒါကြောင့်တတ္တတရားလွန်ကဲနေပညာနဲ့ထိမ့်ပြီးပါဒါလေးမှတ်ထားမယ်နော်နောက်တစ်ခုကပညာလွန်ကဲနေအသိဉာဏ်နဲ့လွန်ကဲနေတတ္တတရားနဲ့ထိမ့်ပြီးရသောအပြင်ပညာတပုဂ္ဂိုလ်တွေပညာတရဟန်းတော်တွေသူက အသိဉာဏ်တွေကလွန်ကဲတာကျင့်နာမှာပေါ့ခွနဲ့တုဒ္ဓမယဉာဏ်သိစိန်တမယဉာဏ်သိပဲရှိတော့သိတော့တဲ့အိမ်မှာဘာဖြစ်လဲတရားတရားမရှိတော့ပညာလွန်ကဲနေအဲတရားတရားနဲ့မထိန်ဘူးဆိုရင်ဘာဖြစ်လဲတရားယုံကြည်မှုမရှိတော့ဘူးယုံကြည်မှုမရှိတဲ့အခါကျတော့လေဝေဘာမှုတွေဆန်းစစ်မှုတွေပြစ်တင်မှုတွေများလာအဲဒါကိုကောက်ကျက်တယ်လို့ခေါ်အဲ့တော့သိဉာဏ်မြေကောက်ကျက်တိုင်းထိန်းရခက်တယ်။ဇူးမှပြောလို့မရဘူး ဥမာပေးထားတော့ဣစာပေမှာတော့ဆေးလွန်တာကြောင့်ဖြစ်တဲ့ယောဂအကုရခက်ဆေးမပေးမိလိုက်တရားတရားမရှိဘဲနဲ့ပညာလွန်ကဲနေပြောဖို့ဆိုခက်တယ်ဘာလို့သူကသူသည်သူတတ်ဖြစ်နေဘာမှလက်မခံတရားရသူပဲသိတယ်သူပဲတတ်တယ်ဒါမျိုးတယ်အဲဒီခါကျရင်ခုနဆေးလွန်တာဘယ်သူမှပြောလို့မရတော့သူကပို့ဖို့မှားဖို့ရပဲရှိတယ် အကြောင်းမို့ပညာလွန်ကဲနေလည်းပဲနာတရားတရားနဲ့ထိန်းသုံးမဟုတ်ပတိနဲ့ထိန်းပြီးတရားထုတ်တကဒါသိရကြည့်တယ်တတ္တနဲ့ပညာညီမြောင်ထိန်းပေးရတယ်မလွန်အောင်လားတတိနဲ့ထိန်းတာပေါ့ဗျာအလုံးနဲ့ပဲဘက်မှာဒီလေဘုန်းကြီးတို့ လောကမှာပဲဓမ္မပါပဲဖြစ်ပေါ့လေတိတ်လွန်ကန်တော့မကောင်းမကောင်းဒါပေမဲ့တမာရီမြခင်ကြားတော့ဝိရိယနေရာတော့စူးစမ်းမှာပဲဝိရိယများသောအားဖြင့်တော့ကမ္မလန်ဆရာတွေတွေမိတ်နာတော့ဗာမိတ်နေဆိုတော်တော်များများတော့ဝိရိယလွန်ကဲတာနည်းပါတယ်တဲ့ဝိရိယရော့နည်းနေတာများတယ် တကယ်အထုတ်တဲ့အခါတကယ်ကိုကြိုးစားတော့အာနာအထုတ်နေတဲ့ပုဂ္ဂိုလ်မျိုးစုံတော်ကြီးလွန်ခဲ့တယ်။ဟိုမြတ်မြတ်ခပ်ဖို့ပေါ့ခရော့ရော့အပြင်းပြေလောက်လောက်နေကြ။ဘုရားကြေလောက်တော့အဲ့ဒါတော့ဘယ်လိုမှဝိရိယမလုံးပါဘူး။ဝိရိယသိတ်လွန်ခဲ့သွားတယ်။ဟောဒီညမရရအောင်လုပ်မယ်။ဒီတစ်ပတ်တွင်မရရအောင်လုပ်မယ်။အဲ့လိုလုပ်သွားရင်တော့ဝိရိယလွန်ခဲ့ရင်တမာတိအာနေသွားတတ်တယ်။အဲ့ဒါမျိုးဆိုရင်ထိမ့်ပြီးရှင်အနန္ဒာတို့လို့ရှင်အနန္ဒာဆိုရင် နဗျံတန်ခါနာတင်ပွဲတန်ခါ900ရဟောတရားတွေတန်ခါနာတင်ညာတယ်မှတ်တမ်းဟောထားတရားတွေပြန်စုစည်းပြီးသူစုနေစုခွဲတော့ဉာဏ်ပုဂ္ဂိုလ်တွေကယဟန္တာသူတို့ဘာလဲသောတာပန်ဖြစ်ယဟန္တာများလည်းဒီရှင်အနန္ဒယဟန္တာဖြစ်စေလို့လည်းစိနေတို့ အဲမှာတော့ကိလေသာညှိနှိုင်းရှဲတဲ့ပုဂ္ဂိုလ်တစ်ပါးပါသေးတယ်တစ်ပါးကြံသေးတယ်ဒီလိုပြောကြတယ်။ဒါရှာနနာရိပ်မိတာပေါ့သူပြောမှာ။ဒါဘာလို့လဲအဲ့တညလုံးနော်အထုတ်တာ။ထိုင်မှာဟုနော်သူကစဉ္ညာချောင်းမှာ မတ္တရာမှာဒီလို အပြင်းထန်ချတာ။အဲ့လိုမျိုးလွန်ကဲသွားတဲ့အခါကျသူနောက်ဟုတ်လား။ဘုန်းလင်းကနေနေတရားမရသေးတဲ့ဘုရားဆုံးမတွေပြန်ဆင်ခြင်း။ ဟောငါဣရိယာပုတ်တွေမညီမြလို့ဝိရိယလွန်ခဲ့နေဣရိယာပုတ်ကမညီမြဣရိယာပုတ်ညီမြဆိုတဲ့အနေနဲ့အလျောက်မှတ်ဖို့ရအေးရတဲ့လဲမှာ အမဝိရိယနဲ့တမာရီညီမြပြီးတော့တရားရမယ်ဝိရိယလွန်ခဲ့တာတမာရီနဲ့ထိန်းပြီးမထိန်းနိုင်ပါဖြစ်လေဘုန်းကြီးတို့ဝိရိယလွန်ကဲနေဟောငါအရင်တော့ဘယ်တော့မှဘယ်နေရာဘယ်လိုဘယ်ဌာနမှာအထောက်ခဲ့တာဘယ်လိုဖြစ်ခဲ့ပြီခုအဲ့လိုမျိုး ဖြစ်တော့ဘူးအရင်ဟာတွေလည်းပြန်ပြီးတော့တွေးနေတာနောက်ဒါမျိုးတွေငါတွေးမှတွေးပါမလားရမှရပါမလားဒီလိုအနာဂတ်တွေးနေလဲဝင်တယ်ဝိရိယသိလွန်ကဲတဲ့ပုဂ္ဂိုလ်အဲဒီလိုတွေးလို့ဝင်နေစိတ်ကမငြိမ်တော့ဘူးဗျာပြန်နေအဲ့ဒါကိုဘုန်းကြီးတို့ရွှေမွင်ဆရာတို့ရချုပ်မရှိမရှိကလောက်မရှိကချုပ်မရှိကဆိုဒီအတိတ်တွေးနာဂတ်တွေတချို့အတင်းထိန်ချုပ်တာ ထိမ့်ချုပ်ပြီးကို ရှုမှတ်နေတာအာယုံကိုအတင်းလောက်ရှုဝင်လေထွက်လေဆိုအာအတင်းရှုချက်ရှုချက်လောက်ရှုတာအဲ့ဒီအတွေးတွေရပ်အောင်ဆိုသုံးအလောက်ရှုကြောလဲပေါင်းပြီးဆိုပေါင်းပြီးတင်းလောက်ရှုတိတ်တွေးနာကတွေကိုလို့လဲချုပ်မတာထိမ့်ချုပ်မတာအဲ့ဒါတွေရပ်တော့ရပ်တော့ရှုရတယ်ရပ်တော့ပြီးဆိုမှကိုရှုမှတ်နေကြကမ္မထာအယုံရှုရအဲ့ဒါမှ ဒါတွေလုံးမရှုဘဲနဲ့တက်တောင့်တက်တာလွယ်လွယ်ကူတွေ့တော့အကြောင်းအဲ့ဒါလည်းတတိထားဖို့လို့လို့အဲတော့ကိုရီးယားလွန်ခဲ့နေတမာရီနဲ့ထိမ့်ပြီးတမာရီနဲ့ထိမ့်ဆိုတတိနဲ့တမာရီအောင်လုပ်ရတာပေါ့တမာရီလွန်ခဲ့နေနေပြီကိုရီးယားနဲ့ထိမ့်ပြီးတတိနဲ့ထိမ့်ရအဲတမာရီလွန်ခဲ့နေ မထိန်နိုင်ဘူးဆိုပါပြီလေအောင်တကူတော့မှအမြဲတမ်းစိတ်ကစိုက်ပြီး မှတ်နေရတဲ့အခါကျတော့ကြီးငွေလာ ပြင်းလာအိတ်ချင်လာတော့အဲလိုနဲ့အိတ်ပြောက်သွားတတ်တယ်အမာရီချုပ်တယ်လို့လည်းပြောလို့ရတယ်ဒါကြောင့်အဲ့ဒီလိုမဖြစ်အောင်အဲ့ဒီလိုအိတ်ချင်တဲ့စိတ်တွေငါပြီးတဲ့စိတ်တွေဖြစ်လာအောင်ခါလည်းမမတာခေါင်းလည်းမမတာတင်းတင်းရင်းရင်းပေါ့ကာရီကဝိရိယစေတသိကဝိရိယတင်းတင်းရင်းနဲ့လောအဲ့ဒါဆိုရင်အချင်းခံမြင်မှုကနိုင်တော့ ိနမိတ်တာနဲ့ဝိရိယဆန့်ကျင်ပဲဝိရိယလေးမြင့်ပေးလိုက်အိတ်ချင်တဲ့စိတ်ကမဖြစ်တော့အကြောင်းတမားလေးလွန်ခဲ့လို့အိတ်ချင်တဲ့စိတ်တွေပေါလာပြီပြီးညီငွေမှုတွေပေါလာပြီးတိုးပြီးတင်းပြီးအဲ့ဒါဆိုညီမြသွားတယ်အဲ့လိုအိန္ဒိငါးပါးညီမြတဲ့အခါကျတော့ဘုန်းကြီးတို့ယောသဘောနန္ဒဘောတွေမှန်တိုင်းသိလာတယ်ဒီယောသဘောနန္ဒဘောတွေကလည်းကြောက်ရွံ့ဆက်ဆက်ဖြစ်နေပါလားဘောပေါက်လာတယ် လွန်ကျွတ်ဆက်ဆက်ပြယုံနာတဘာဝတွေအနေစာတဘာဒုက္ခတဘာနတ္တတဘာဉာဏ်နဲ့တကယ်ကိုမြင်သွားတယ်နော်မြင်သွားဥပဒနာဉာဏ်နဲ့စဉ်စဉ်တက်မဉဏ်ပုံဉာဏ်ရပါဒါကြောင့်အေရီ၅ပါးညီမြဘဝလည်းအရေးကြီးတယ်ညီမြမှသာလေတဘာဝတရားတွေအမှန်တိုင်းသိပြီးနိဗ္ဗာန်ကိုရနိုင်နော်အေရီ၅ပါးမညီမြဘူးဆိုရင်ဘယ်နည်းနဲ့မှတဘာဝတရားတွေမမြင်နိုင်ဘူးတဘာဝတရားတွေမမြင်လဲနိဗ္ဗာန်ကိုမျက်မှောက်မပြုတ်နိုင်ဘူး ဒီမှာတော့ခုနအိမ်တွေနဲ့ပတ်သက်တဲ့အိမ်၅ပါးပြောရတာနော်ဘုဇင်9ပါးလည်းညီမြဖို့လိုတယ်ဥရဗျာညာလောကဆိုင်ဘုဇင်9ပါးညီမြအောင်ကျင့်တတ်ဖို့လိုတယ်ဒီလိုမှတ်ထားဒီဒီအိန္ဒိရီ၅ပါးကိုလည်းဘုရားကအိန္ဒိရိယပစ္စည်းမှာဟောထားပါနော်အိန္ဒိ22ပါးဒါကြတော့ဟိုတင်းညိုနည်းနည်းလေးပြန်ကြည့်မယ်နော်ဘုရားကြီးထောက်ကလာတင်အမတ်စုလေးအဲ့ဒီအိန္ဒိ25ပါးပြန်ကြည့်လိုက် အဲ့ဒီအိန္ဒိယ15မှာအဲ့ရနဲ့နိုင်ရှင်ကြည့်မှပိုသိတာတင်ညို သမုတ်စီပိုင်းမှာပေါ့အိန္ဒိယ22ပါရှိတယ်သကုံနေရိယံသောတေနေရိယံကာနေနေရိယံစေဝေနေရိယံကာယနေရိယံအိဋ္ဌိနေရိယံပုရိသေနေရိယံသကုံနေရိယံနဲ့ကာယနေရိယံပြသကုံနေသောတေနေရိယံကာနေစေဝေနေကာယအဲ့ဒီတိုင်ကဒီကဘုရားက ဒီထဲမှာဆိုရင်ဝုထုပုရိစာတေနေဒီကနေဒီအဲ့ဒီနေနဲ့ဟောတာလေအဲ့ဒီပုရိတေခဏထားတော့ဘာဖြစ်လို့တောင်းမပါလဲဆိုအကြောင်းပြောပြီးတော့ဇီဝိတေနေဇီဝိတေနေကျတော့ရုပ်ဇီဝိတာ နာဇီဝိတာနှစ်မျိုးရှိတော့ရုပ်ဇီဝိတာကျတော့ဇီဝိတေနေဒီယံကတ္တတာရူပနိုင်ရပစ္စည်းနာပြီးတော့တိတဟောတယ် နံဇီဝိတာကြတော့ဒီသာဇာတိဏ္ဍိယပါအာရူပိနောဣန္ဒိယဆိုတဲ့သာဇာတိဏ္ဍိယမှာထည့်သွင်းပြီးဟောတော့အလိုမှတ်တာပြီးတော့ဇီဝိတ္တိပြီးတော့ဗာလဲမနေတည်းမနေတည်းကြစိတ်စိတ်ဆိုတာဒီဣန္ဒိယဣန္ဒိယမှာ ပါသွားတယ်နော်ဟိုနာဇီဝိဇီဝိတ္တိတွေကနံဇီဝိတပြီးတော့စိတ်မနေတည်းအတွက်စိတ် အဲ့ဒါ RUB နော် India India 98 86ပါဆိုတာအဲ့ဒါကိုပြောချင်တာပြီးတော့ဆက်ကြည့်လိုက်တော့ဒုက္ခိန်တွေဒုက္ခိန်တွေဒေါမနတွေဒေါမနတွေဥပခိန်တွေဒီကတော့ခံစားမှုဝေဒနာကြီးဖြစ်တဲ့အတွက်ဝေဒနာစိတ်တိတ်ပဲတရားကိုရာကောင်းနော်ဒါကြောင့်မို့အဲ့ဒီအာရိဘီနော်အိန္ဒိယထဲမှာဝေဒနာအနေနဲ့ပဲဘုရားဟောသွား ဒီဝေဒနာလည်းခံစားမှုကလည်းဟိုလားဝေဒနာချောအောင်ရှုချောအောင်ယူတာမှန်ပြောလို့လွယ်တော့ဘာဝနာချောအောင်ရှုမလဲဒါမျိုးလေးနားလည်းထောင်ဝေဒနာဒုက္ခဝေဒနာရှိမယ်ဒုက္ခဝေဒနာရှိမယ်ဒေါမနတာဝေဒနာဒေါမနတာဝေဒနာရှိမယ်ဥပ္ပခဝေဒနာရှိမယ်ဘယ်ဝေဒနာကိုဘယ်လိုချောအောင်ရှုရမလဲဒါတွေသိအောင်လေ့လာထားရမယ်အဲတော့အဲ့ဒီဝေဒနာမှန်သမျှခံစားမှုဝေဒနာကြီးတာဖြစ်တဲ့အတွက်ဝေဒနာစေတသိက်ရာကောက်ဒါကြောင့်အာလူပိနောအေရဒီယာ နာဣတိ၈ပါးထဲမှာအဲ့မှာဝေဒနာအနေနဲ့ပါသွားတယ်ပြီးတော့တတ္တိဝိရိယနေတတ္တိနေတမာတိပညာတိဒါတွေကတော့သူ့ရဲ့အရာကောင်းတိုင်းကောက်လို့ရတတ္တိနေတတ္တာဝိရိယနေဝိရိယတတ္တိနေတတ္တိတမာတိနေဧကကရာဟောဒါကောက်ပါတယ်နောက်ပညာတိအနိညာတိပညာတိရဲ့အနိညာတိညာတမင်တိအင်ညာတိအညာတော်ဝတိ ဒီဟာတွေကြတော့ပညာပဲကောက်တာပဲအဲ့တော့ခွဲရတာတော့ဗောနော်အင်ဂျင်တွေသောတာပတ္တိမညာပြီးတော့အင်းအနေညတညတမင်းတွေဆိုပထမဆုံးသိတဲ့ညာသောတာသောတာသောတာပတိမညာပေါ့အင်ဂျင်တွေဆိုတာလည်းမညာ6ခုပေါ့ သောတာပတိမဲ့ပြီးတော့သောတာပတိဖို့နာဂမိမဲ့ဖို့နာဂမိမဲ့ကိုရတ္တမဲ့ရတ္တမဲ့တံအင်ဂျင်ဒီတွေအလဲမဲ့ဖို့၄ခုမဲ့ဖို့6ခုမှရှိတဲ့ပညာပေါ့အညတာဝင်ဒီဆိုရတ္တဖို့မှရှိတဲ့ပညာပေါ့အဲ့လိုခွဲတာနော်ပညာတွေကတော့ပညာပညာကတော့ဒီဟာတော့ပညာတော့ဘဝနာစိတ်မှာရှင်တဲ့ပညာပေါ့ဒါတွေကောင်း အဲ့တော့ဒီပညာတွေတွေအနေညတင်ညတာမိတွေအင်ဂျင်တွေအညတာဝင်တွေကိုအကုန်လုံးတွေကိုကောက်ချက်ချပညာပညာစိတ်တည်းအဲ့ဒါကိုဘယ်မှာသွားဟောအရူပိနောဣရိယာသာသာဒိဏတိယပစ္စည်းမှာပါတာအဲကြောင့်ခွန်ကြီးတို့ကကမ္ဘာတင်းညိုတွေပါလေသင်ထားတယ်ဆိုတော့ဒီတင်းညိုသင်ထားတဲ့အခါကျမှဒီမှာသွားပြောလို့လွယ်တင်းညိုမလေးလာဘူးဆိုတော့အသစ်ဆန်းနေကြကုန်ဖြစ်နေတတ်တယ်ဟွန်း အင်းဒီ25ပါလုံးမှာဒီမှာဘာကြံနေတယ်လဲဆိုအိဋ္ဌိနေဗုဒ္ဓသိနေဒီနှစ်ပါးကကြံနေဘာဖြစ်လို့ကြံနေလဲဆိုတော့ဒီမှာအသေးပဲလေးရှင်းပြအောင်ဘာဘာတဘာဝရောအိန္ဒိယအိန္ဒိယပစ္စည်းမထိုင်နော်မထိုင်ခြင်းကြောင့်အဲ့ဒီအရာလေးလေ့လာကြနော် မထိုင်ဆိုတော့အပေါ်မှာမဟုတ်တာ ခေါင်းစီတတ်ထားတာသူက question mark ရေးတာနော်အဲတဘာဝရုပ်အဲ့ဒီမထက်ချင်းဆိုချင်းထက်လိုက်ပေါ့ဗျာဒါသူကခေါင်းစီဘာဝရုပ်အဲ့ဒီနှစ်ပါးဒီအိန္ဒိယပစ္စည်းမထက်ချင်းပေါ့နောက်ကပုတ်တိဖြတ်ပုံပုံမှပုတ်တိဖြတ်လိုက်မထက်ချင်းပေါ့အဲခေါင်းစီနော်သူကအဲဒါကြောင့်ရိုက်တဲ့လူကဘာမှမသိတာဖြစ်ချင်းပေါ့ခေါရ ရေနဲ့ချင်းအေးမထိုက်ချင်းမထိုက်ချင်းဘာဖြစ်လို့မထိုက်လဲဆိုတော့ဒီအိတ်တွေပုရိသေနှစ်ပါးကအိန္ဒိ25ပါးအိန္ဒိ22ပါးပဲပါဝင်ပါလေဘာကြောင့်အိန္ဒိယပစ္စည်းများမှမပါဝင်ပစ္စည်းတရားမပါဝင်တယ်လေအိန္ဒိယပစ္စည်းမထိုက်တယ်လေဒါမေးကုန်မယ်နော်အဲ့မှာကြည်လိုက်ပေါ့ တရားတစ်ခုမှာပစ္စည်းဖြစ်နေပစ္စည်းတရားဖြစ်နေကိုအကြောင်းတရား၃ခုရှိပါအကြောင်းတရား၃မျိုးရှိပါတယ်အဲ့ဒီ၃မျိုးတော့နံပါတ်1စနကတတ္တိဖြစ်စေခြင်းတတ္တိဖြစ်စေခြင်းတတ္တိရလည်းရှိပါဒါပစ္စည်းဖြစ်နေနောက်ဥပဋ္ဌာမကတတ္တိထောက်ပံ့ခြင်းပံ့ပိုးခြင်းဆိုတဲ့တတ္တိလည်းရှိမှနောက်အနုပါလနာတတ္တိ စောက်ရှောက်ခြင်းဆိုတဲ့တတ္တိပေါ့ဒီတရားတွေရှိမှသူကပစ္စည်းတရားဖြစ်နိုင်တော့တရားတခုကအဲ့ဒီအကြောင်း၃မျိုးထဲမှာတဘာဝမှတဘာဝရှိမှရမှပစ္စည်းတရားဖြစ်နိုင်ဘာနဲ့ဘာဝယုတ်တခုအဲ့ဒီ၃မျိုးထဲမှာတစ်မျိုးများပြီမရှိဘူးတစ်ခုပါပဲမရှိဘူး အိန္ဒိယပစ္စည်းမှာဆိုးရခြင်းမိမိရဲ့ပရမတ္တသဘောတရားဆိုးရခြင်းနော်အိန္ဒိယပစ္စည်းမှာဒီမှာလိုက်ကြည့်လိုက်သူဩထားတာကဒီစက္ခုံတွေစက္ခုဉ္ဇဉ်စိတ်နော်စက္ခုံဉ္ဇဉ်စက္ခုဉ္ဇဉ်တာတန်တမ်းပြုကဏ္ဍဓမ္မနာနော်ဒီအကျိုးတရားကိုထောက်ဆပြီးတော့စက္ခုဉ္ဇဉ်စိတ်နော်မြင်သိစိတ်ဖြစ်မြင်သိစိတ်ကဘယ်မှာအဆိုးရလဲမြင်မှုမှာအဆိုးရ မြင်မှုကပဲဖြစ်စက္ခုဝတ္ထုကိုအကြောင်းပြုပြီးတော့ဒီမြင်သိစိတ်ကမြင်တာမြင်ခြင်းမှာအဆိုရစက္ခုဉ္စိတ်သောတာဝဉ္စိတ်ကြားမှုမှာကြားကြားတဲ့အာယုံမှာ ဆိုရသောတာဝဉ္စိတ်ကစက္ခုဉ္စိတ်ကမြင်တဲ့အာယုံမှာဆိုရမြင်ခြင်းကိစ္စကြားခြင်းကိစ္စနော်အဲ့မှာကြည့်ပါဒီဟာတွေကပရမတ္တတရားတွေပဲနော် ဒီဟာကိုအစိုးရတဲ့အတွက်စက်ခုံနေရဒါဘယ်ဒီစက်ခုံညာဘယ်အကြောင်းပြစက်ခုံနေဒီစက်ခုဝတ္ထုကိုအကြောင်းပြုစက်ခုပတာရဝတ္ထုကိုအကြောင်းပြုဖြစ်တဲ့အတွက်နော်ဒါကြောင့်သူကစိုးရတယ်ဆိုတာမျိုးတောင်းတာဒီစကုပ္ပတာဝတ္ထုကိုအကြောင်းပြုပြီးဒီမြင်သိစေပြမြင်သိစေကဒုပိုင်းကိုအစိုးရတယ်မြင်ခြင်းကိစ္စမှာအစိုးရတယ် အကုန်လုံးကဒီမှာပရမတ္ထသဘာဝတရားတွေပဲဟောတယ်စကုဝုထုကလည်းပရမတ္ထသဘာဝတရားပဲမြင်သိစိတ်ကလည်းပရမတ္ထသဘာဝတရားပဲသောတာဝုထုကိုလည်းပရမတ္ထသဘာသောတာဝုထုကနာဝုထုစေဝဝုထုကဒါပရမတ္ထတရားတွေကြီးပဲမြင်သိစိတ်ကြားသိစိတ်အနံ့သိစိတ်စားသိစိတ်ကိုဋ္ဌိသိစိတ်ဒါလည်းပရမတ္ထတရားတွေပဲ ပရမတ္တတရားတွေဟောတာရူပဇီဝိတ္တိယကတ္တတာရူပရူပရုပ်ဇီဝိတ္တဉာဏ်နဲ့ကမ္မဇာယုကတ္တဒီရူပဇီရုပ်ဇီဝိတ္တိဉာဏ်နဲ့တရားတွေကိုအိန္ဒိယပစ္စည်းပတ်တိကျေစုပြုတယ်အာရူပိနောဣန္ဒိယဒီမှာလည်းကြည်လိုက်နာဣန္ဒိယကို7ပါးပေါ့နာဣန္ဒိယကို7ပါးကဇီဝိတ္တစိတ်ဝေနာတတ္တဝိရိယတတိဧကရာပညာပေါ့အဲ့ဒီမှာလည်း ပရမတ္ထတရားတွေပဲပညာတရားဘာမှမပါဘူးအဲ့ဒါလေးနဲ့ရှင်ကြည့်ပို့သိတာနော်နော်ဒီအိန္ဒိယပစ္စည်းစိုးရတယ်ဆိုတာကမိမိရဲ့ပရမတ္ထသဘောတရားပဲမှာစိုးရခြင်းဆိုလို့လည်းပညာသဘောတရားစိုးရခြင်းဆိုလိုတာမဟုတ်ဘူးဒါကိုနားလည်ထားဒီဘာဝယုံနှစ်ပါးကကြည်လိုက်ပေါ့အထီတို့မာတို့ဒီတော့ပတ်သက်တဲ့အရေးအသွင်လိန်ကနိမိတ်တန်တံနိမိတ်တ ပုံဟာကုတ်တအမူအရာအာကပအဲ့ဒီအပေါ်ယံပညာသဘောတို့၌ကအစိုးရခြင်းဖြစ်တဲ့ပြင်တာမန်အိန္ဒိရီတို့အိန္ဒိရီတော့အမိရတယ်နော်ဒီမှာတော့အိန္ဒိယပစ္စည်းနေနဲ့ဟောမထားဘူးအဲ့လိုမှတော့အောက်ဆက်ကြည့်မယ်အဲ့ဒီမှာပြန်ကြည့်မယ်နော်တို့ရရင်ဒီမှာ ထိုသဘာဝမိတိပရမတ္တတရားပေါ်၌အစိုးရခြင်းမရှိဘူး နော်ပြီးတော့မြည်သည့်ပရမတ္တတရားတစ်ခုမြတ်စေနကတ္တတိဥပဒဓမ္မကတ္တတိအနုပါကတ္တတိဖြင့်ကျေစုပြုခြင်းမရှိဘူးဒီခုနဘာဝယုတ်အထိမဆိုဘာဝယုတ်ကဘယ်ဟာမှဖြစ်စေတတ္တိလည်းမရှိဘူးထောက်ပံ့တာလည်းမရှိဘူးဆောက်ရှောက်တာလည်းမရှိဘူးအိန္ဒိယပစ္စည်းအဋ္ဌိပစ္စည်းသဘောတတ္တိရှိအဋ္ဌိပစ္စည်းနဲ့ကြုံတယ်သူကရှိနေတဲ့ခိုက်တာထင်ရှားရှိနေတဲ့ခိုက်တာနော် ဒီသကုတ္တယုတ်ယူပါယုတ်ပေါင်းစုံမိတဲ့ကသကုတ္တယုတ်ထင်ရှားကြဒီသကုဉ္စကဖြတ်သွားတယ်။နော်စိတ်တက္ကရာ19ချက်အတွင်ထင်ရှားရှိတဲ့ခိုက်တာမှာယေရှုပြုတ်နော်ဒါကြောင့်မို့အဋ္ဌပစ္စည်းမှာအကျုံးဝင်တယ်။ခုနဘာဝယုတ်နှစ်ပါးတဲ့ကြတော့ပညာနယ်ပယ်ပေါ်မှာရှိတယ်နော်အကောင်ထင်းကံပြစရာမရှိပဋိသန္ဓေခိုက်တောင်သူကရည်ရွယ်ပြောတော့ပေါ့အောက်ကိုဆက်ကြည့်မယ်။ အဋ္ဌိပစ္စည်းသဘောပစ္စည်းပစ္စုကနှမြောင်းလုံးမှာဥပခိုက်တာမှာဖြစ်စေထိခိုက်တာဖြင့်ထင်ရှားရှိစေဘာဝယုံနှပါပရိသန္တိစိဖြစ်တဲ့ခဏပါပဲကလလယဉ်ကြီးဆင့်ကြရဖြစ်ပေါ်လဲထိုပရိသန္တိခဏနဲ့ဒိင်္ဂစာစီပညာတရားမရှိသေးဘူးနော်ဟိုပရိသန္တိဆိုဘုန်းကြီးတို့အရင်ဘဝတည်သွားတယ်ဒီဘဝပရိသန္တိစိတ်ဖြစ်တဲ့ပရိသန္တိကလလယဉ်ကြီးလေးပေါ့နော်ဒီအလွန်နုညံ့တဲ့အမွေလေးဟုတ်လားစီတဲ့ကိုနှစ်လိုက် အဲလိုဆွဲထုတ်လိုက်အဲ့ဒီအမွေးထိပ်ဖြားနေမှာစီပေါက်တိတ်တိတ်လောက်ပဲကလလာရေကြီးစတည်တယ်အဲ့ချိန်မှာသူကမျိုးသားဆိုမျိုးသားအဋ္ဌိဘာဝရောပါပြီမျိုးသားမျိုးသားဆိုရင်အဲ့ဒီပုံဘာဝရောပေါ့မျိုးသမီးဆိုအဋ္ဌိဘာဝရောပါတယ်ဝုဒ္ဓတတကလပါပြီအရိယဝုဒ္ဓပါပြီကာယတတကလပါဒါပေမဲ့လို့အဲ့မှာကြည်လိုက်တိတိကျကျဘာမှမသိသေးဘူးအပြုတ်ဆက်လေး ဘာမှအမျိုးသမီးပုံစံမျိုးသားပုံစံဘာမှကိုတိတိကျကျမရှိသေးဘူးပညာနော်အဲ့ဒီအခိုက်အတန့်လေးကိုဆိုလိုတယ်အဲ့ဒီခိုက်တန်လေးမှာကြတော့ဒီဒီပညာတရားဘာမှဒါမျိုးသားပဲမျိုးသမီးခွဲခြားဖို့ရှိတယ်ဘာဖြစ်လို့ဒီကလလရေကြီးအပြောက်ဆက်လေးပဲရှိသေးတာဟုတ်မျိုးသားမျိုးသမီးကဟုတ်လားပရိသန်နေတီးပြနောက်ပိုင်းမှာဟုတ်လား ရေတရဘပေါင်းများစွာကြာလာကကြမြို့သားမြို့သမီးအင်္ဂါလေးတွေပေါ်လာမယ်အဲ့ဒီကြာမှသူကဒိအင်္ဂါကိုယ်ရသွားတာဒါလည်းလည်းရေးကြည့်ဒီမှာဟောနေတာကပရမတ္ထတရားအစစ်အထိရှိတဲ့အခိုက်အတန့်ပရိသန်နေတီးပရိသန်နေစိတ်ဖြစ်နေတဲ့အခိုက်အတန့်မှာကြတော့ခုနကဘာဝယောဂမထင်ရှားသေးဘူးဒါကြောင့်ဒီထဲမပါဘူးထက်မဟုတ်လို့ပြောတာဘာဝယော ဖြစ်တဲ့ကလင်္ကာစာစီကထင်ရှားမရှိသေးတယ်ပရိသန်နေ တည်တာနဲ့ပြိုင်နေဥပခိုက်တာမှာပဲကာမဇာယုတ်တွေဖြစ်ပြီးခုနကပြောခဲ့တဲ့ဓာတကလဖြစ်ပြီးဘာဝဓာတကလဖြစ်ပြီးဝိထုဓာတကလဖြစ်ပဋိသန္ဓေစိတ်စေတသိက်ဒီကလစီ30ရုပ်ပေါင်း30တန့်ဖြစ်လာခုနကကလလရေအဆက်သေးသေးလေးအဲ့ဒီထဲမှာပါလာအဲ့ဒီအခိုက်တန့်မှာကျတော့ခုနကဒါမျိုးသားပဲမျိုးသမီးပဲဘာမှခွဲခြားမသိနိုင်သေးဘူးအဲ့ဒါကိုပြောနေတယ် အဲ့ဒီလိုတိတိကျကျသူကအစိုးရနိုင်တဲ့စွမ်းတတ်တွေမရှိဘူးအဲ့ဒီအကြောင်းကြောင့်ဘာဝနှစ်ပါးအိန္ဒိယပစ္စည်းမဖြစ်နိုင်ခြင်းဖြစ်တယ်ဘာဝယုံနှစ်ပါးကတိတိကျကျအနုစိတ်ဖော်ပြတဲ့ဗေဒမာနိယဗေဒမာနိယတကယ်ကိုသူကပရမတ္တတရားတွေအနုစိတ်ဖော်ပြတာနော်သူကဗေဒမာနိယတော့အိန္ဒိယပစ္စည်းမထိုက်ဘူးအကြံနိပေါ်ရနိဖော်ပြတဲ့တောက်တန်နိယတော့အသွင်ပြင်ဘင်္ဂါစာရင်အစိုးရရင်တော့နောက်တော့ ပရိသန္တိခါပြောပုရိခါကြတော့ဒီအပင်ကအသွင်ပြင်နေပေါ့ယောက်ျားယောက်ျားအသွင်မိန်းမမိန်းမအသွင်နော်မြို့သမီးကမြို့သမီးအသွင်အဲ့ဒီကြတော့အိန္ဒိရေအမည်နဲ့ပါဝင်သွားကြတယ်အဲ့ဒီလိုမှတ်ထားအောင်အဲ့တော့ဒီဆိုလိုတာကတော့ဒီပရိသန္တိခိုက်တာမှာကြတော့ဒါတွေကမထင်ရှားသေးဘူးဒီလိုမှတ်ထားအောင်မထင်ရှားတဲ့အတွက်အိန္ဒိယပစ္စည်းမတောက်မဖြစ်ဘူးပေါ့နော်နေရပြောတဲ့ဒီပရိသန္တိခိုက်တာမှာကြတော့ စိတ်ကြောင့်စေစားရုပ်ဖြစ်တယ်ဆိုတာကလည်းဒီပဋိသန္ဓေခိုက်တာမှာစေစားရုပ်မဖြစ်ကာမစားရုပ်ပဲဖြစ်တယ်နော်ဘုန်းကြီးတို့ပုရိခာယောမှာစေစားရုပ်တရားဖြစ်တယ်အဲကြောင့်မို့ဒီများသောအားဖြင့်ကာမစားရုပ်မှာလည်းဟိုပစ္စယအကြောင်းတရားအနေနဲ့ထားမယ်အကျိုးတရားအနေနဲ့ပဲဘုန်းကြီးတို့ဟောခဲ့ရတယ်မနေရတယ်အကျိုးတရားဆိုပစ္စယပန်အနေနဲ့ဟောတယ်လို့ဆိုလို့ရင်အောက်ကိုဆက်ကြည့်မယ်ဒါဟာဇာတိန်တရီနဲ့အဓိပတိ ထူကြမှုပေါ့သာဇာတိတွေကလည်းနာဣတိတရားတွေကိုဆိုရတယ်ခုနဒီအောက်ပိုင်းခုနပါဠိလေးအာရူပိနောဣတိယနော်ပထမဖြစ်စီတံပြုတ်တကနဲ့တော့တန်သမုဋ္ဌာနာနေတာဒီကနဲ့အိန္ဒိယပစ္စည်းနာပစ္စည်းရောဒီမှာလေနာဣတိတရား၈ပါးကဉာဏ်နဲ့သူ့ရဲ့ရှင်မောရှင်မြတ်တရားတွေသူ့ကြောင့်ဖြစ်တဲ့စေစားကမ္မစာယုတ်တွေကိုအိန္ဒိယပစ္စယတတ္တိတွေကျေစုပြုတယ်ဒီလိုပြောသွားတာ စိတ်ဆိုတော့ပရိသန်နေစိတ်ဆိုပါတော့ပရိသန်နေစိတ်ပရိသန်နေစိတ်ကြောင့်မို့နောက်ကဖြစ်လာတဲ့ကာမဇာယုတ်ပေါ့အဲကြောင့်ကာမဇာယုတ်ကိုလည်းရှေ့ကဒီတိတံပစ္စုပစ္စည်းအနေနဲ့ဟောမထားဘူးသူ့ကြောင့်ဖြစ်ပေါ်လာတဲ့အကျိုးတရားအနေနဲ့ပဲတန်သမုဋ္ဌာနဲ့ဇာတုပါဏအဲ့မှာသွားဟောထားတယ်ဒီလိုမှအဲ့တော့ဒီမှာပြောချင်တာတော့သာသာတိနေနဲ့ဒီပိဋိထူချမှုနော် ဓိပတိ၄ပါးကျတော့စိတ်တစ်ခုကစန္ဒာဓိပတိပေါ့နော်စန္ဒာဓိပတိတကကြံသုံးပါးဓိပတိတာကိုနောက်လိုက်တာဖြစ်ရတခုကဓိပတိဖြစ်နေကျန်တာတွေကနောက်လိုက်တယ်သူကတစ်ခုတည်းပဲဖြစ်ရောအဓိကဖြစ်ရောကျန်တာနောက်ဒါဇာတိနေတိယကြအဲ့လိုမဟုတ်ဘူးဒီခုနကအိနေတဲကို၈ပါးရှိတာပေါ့နော်အိနေတဲကို၈ပါးခုနကဇီဝိတာ စိတ်ဝိညာတတ္ထဝိရိယနော်သီဝိတစေဝိနာတတဝိတ္တတတိဧကတာပညာဒါနိုင်တွေ၈ပါးရှိတော့အဲ့ဒီ၈ပါးတွေကသူကဒီမှာကြည့်လိုက်ဒီအဲ့ဒီ၈ပါးလုံးကအကုန်လုံးကဒီမှာပစ္စည်းတရားဖြစ်နေတပြိုင်နက်တည်းကျေစုပြုအဲ့ဒီပစ္စည်းတရားတပြိုင်နက်တည်းနော်ဟိုဒီပရိကြလို့မဟုတ်ဆန္ဒဒီပရိဆန္ဒကဆန္ဒကပစ္စုပန်ဖြစ်နေရင် ပစ္စည်းဖြစ်နေကျန်တာကျန်တဲ့ activity သုံးပါးကပစ္စုပန်တရားအဲ့လိုမျိုးဒီမှာကြာကြီးလုံးမဟုတ်ဒီအနန္တ၈ပါးလုံးကတခါလေနော်ပစ္စည်းတရားမှာသူတို့ခွဲမဖြစ်ဘူးသူတို့ပြတပြိုင်တည်းဖြစ်ပြီးကျေစုပြုတယ်ပုံမှာဒီပတိတွေကြာတခုစီတခုစီပစ္စည်းအနေနဲ့ဖြစ်တယ်ကျန်တာတွေကအကျိုးတရားအနေနဲ့ဖြတ်သွားတယ်ပေါ့တခုဖြစ်ကကျန်တဲ့၃ကအကျိုးတရားနော်အဲ့လိုဖြစ်ဒီမှာတော့မဟုတ်နန္ဒီ၈ပါးလုံးကတပြိုင်တည်းဟုတ်လား ဖြစ်ပြီးတော့ကျန်တဲ့သူနဲ့ရှင်မောရှင်မဲ့တရားတွေယုံနံတွေစေတစာယုတ်ကမ္မစာယုတ်တွေကိုအိန္ဒိယပစ္စယတတ်တွေပြကျေစုပြုတယ်ဒီလိုပေါ်သွားတယ်။အောက်မှာကြည့်လိုက်ကုန်နော်။အောက်မှာတော့ခွန်ကြီးတို့ဒီဇေယျတွေကတော့နောက်ပိုင်းအဆုံးပိုင်းကျပြန်ပြောင်းမယ်ပေါ့ဗျာ။အဲ့ဒီဇေယျတွေကပညာဝါဒအတွက်ရည်ရွယ်ထားတယ်။အဲ့မှာဆက်ကြည့်မယ်။ ဇီဝိတယုတ်တိယုတ်တို့ကို ဆိုရခြင်းဒီဟာကိုပြောချင်တာဇီဝိတေနတိယံကတတာရူပံအိန္ဒိယပစ္စေနာပစ္စယောဒီယုတ်တရားတွေကတော့ကံစိတ်ဥဒ္ဓဟာအကြောင်း၄ပါးအကြောင်းကိုဖြစ်တာဖြစ်တာဘယ်ယုတ်တရားမဆိုအဲ့ဒီတည်းမှာစေတစာဥဒ္ဒစာအာစာအဲ့ဒီယုတ်တရားမိမိရဲ့မူလအကြောင်းရင်းစိတ်ကြောင့်စေစားရောဖြစ်တယ်ဥဒ္ဒကြောင့်ဥဒ္ဒစာရောဖြစ်တယ်အာရကြောင့် သူတို့ကထင်ရှားရှိခိုက်ပဲဒီတရားတွေတည်နေအဲဒီအကြောင်းတရားခြုံငိမ့်သွားသူဆက်လက်မဖြစ်တော့ကမ္မဇယုတ်ကမ္မဇယုတ်ကြာကြီးလုံးကိုအတိတ်ကပြုခဲ့တဲ့ကုသကံကြောင့်ကံဟောင်းနေကြောင့်မို့ဒီဘဝမှာပရိသန်နေတည်ခြင်းကနေစပြီးကမ္မဇယုတ်တွေဖြစ်ပေါ်လာခုနကဘုရားတို့ပရိသန်တွေကိုဒီကြည့်လိုက်ပါတော့အရင်ဘဝတေးသားတယ်ဒီဘက်ဘဝမှာဟောပရိသန်တွေတည်လာတယ်ဒီပရိသန်တွေတည်တဲ့ခိုက်တံမှာဥပတိပင် နိဒာနိစိတ်ဖြစ်တော့ပရိဒာနိစေတသိက်တွေဖြစ်မယ်ဥပခိုက်တာမှာကာမဇာယုတ်တွေဖြစ်မယ်ကာမဇာယုတ်တွေကခုနပြောခဲ့ပြီကာယတတကလဖြစ်မယ်ဘာဝတတကလဖြစ်မှာဝိတုတတဒါကာမဇာယုတ်တွေပဲဟုတ်ဒီကမ္မဇာယုတ်တွေကအတိတ်ကပြုခဲ့တဲ့ကံကြောင့်မို့ပဋိသန္ဓေစိတ်နဲ့အတူဖြစ်ပေါ်လာတာဒီကမ္မဇာယုတ်တွေကမူလအကြောင်းဖြစ်တဲ့အတိတ်ကံက ဒိတ်ကံကပြီးသွားပြီဒိတ်ကဖြစ်ခဲ့ပြီဒိတ်ကံပြောက်သွားကင်းသွားဒါမြဲအဲ့ဒီကံရဲ့အရှိန်ဟောင်းကြောင့်မို့ဒီကမ္မဇယုတ်တွေဆက်တည်နေတာလေကိုကြည့်ဘုန်းကြီးတို့မျက်စိတို့နားတို့နှာခေါင်းဒါကမ္မဇယုတ်တွေပဲဆက်ပြီးတော့ဖြစ်နေတာကိုတက်တန်းရှိတော့ဒါတွေဆက်ဖြစ်နေမှာနော်စေတစာယုတ်တွေじゃခုအတန်ကြောင့်ဖြစ်တဲ့ယုတ်သူကဖြစ်တဲ့ခိုက်တာမယ်ပေါ်ပြီးပြောက်သွားတယ်ကမ္မဇယုတ်じゃလို့မို့ဆက်တိုင်မသိမချင်းဖြစ်နေအဲ့ဒါကိုပြောတယ် အာရယုစနေတဲ့ခိုက်တာမယ်နောက်ကြတော့သူကဒါရပြတ်သွားတယ်ဥဒုခုဘူးနေတယ်နောက်အေးသွားတယ်ဒီလိုဖြစ်နေတဲ့ခိုက်တာပေါ်ပြီးပြောင်းပေါ်ပြီးပြောင်းကမ္မဇယုတ်ကအဲ့ဒီလိုမဟုတ်ဘူးနော်အရင်ကဟောင်းကြောင့်ဖြစ်လာတယ်မျက်စိတွေနားတွေနှာခေါင်းတွေမသိမချင်တိုင်းဆက်ဖြစ်နေဦးမှာဒါကိုပြောချင်တာတက်တန်းတိုင်းတီးနေတယ်အဲ့ဒီလိုတက်တန်းတိုင်းတီးနေအောင်ဒီကမ္မဇယုတ်တွေသူ့တက်တန်းတိုင်းတီးနေအောင်ဘယ်သူကဆောက်ရှောက် ဇီဝိတယုံတွေရုပ်ဇီဝိတယုံတွေကနေအနုပါရကတတ္တိအနေနဲ့ဆောက်ရှောက်ထားလို့ဒီကံစားရုပ်ဆက်တက်ဆက်တက်သူတက်တမ်းဖြစ်နေနိုင်တာဒါကိုပြောချင်တယ်အဲ့တော့ဒီဇီဝိတယုံမိမိနဲ့တူဖြစ်တဲ့ကံစားကြာရတည်နေအစိုးရသည်ဖြစ်ပြီးအိန္ဒိယတတ္တိဖြစ်အဲ့လိုနော်အနုပါလတတ္တိရဲ့ဆောက်ရှောက်ထားတဲ့ဒါအိန္ဒိယတတ္တိဖြစ်ဂျေစုပြုတယ်ဒါကိုပြောချင်တော့ဗျာနော် ဒီဇီဝိတယောဂကိုပဲပါလေယောဇီဝိတပစ္စည်းလို့ဒီဘက်ကတော့ခုနကဒါကြောင့်မရူပဇီဝိတနေတိယံကတ္တတာရူပနံအိန္ဒိယပစ္စည်းနာပစ္စည်းောအဲ့ဒါညီရပြောလို့နော်အဲ့တော့ဒီဒီဇီဝိတယောဂလည်းဒီကမ္မဇယုတ်ထဲမှာပါဝင်နေတာပဲလေလူလည်းကမ္မဇယုတ်ပဲဒီကမ္မဇယုတ်တွေကို သူ့ရဲ့တက်တန်းကြာရှိတည်တန်းနေအောင်ပါလေဒီဇီဝိတယောဂတွေကခုနအနုပါလက တတ္တိနဲ့အနုပါလနာတတ္တိဖြင့်ခြေစုပြုထားလို့တွေ့အိန္ဒိယတတ္တိဖြင့်ခြေစုပြုထားတယ်လို့သူတတံပြီးနေသွားတယ်ဒါလေးမှတ်ထားနော်ဒီဇေယကတော့အောက်ကဇေယဆက်ကြည့်မယ်ဒီဇေယကတော့ဘုန်းကြီးတို့အဲခုနဒီနိုင်တွေတဲကို၈ပါးနဲ့နောက်ကခြေစုပြုပုံတွေတရားရေးတော့အာရိပိနောအိန္ဒိယတံပြတကဓမ္မတန်သဗုဒ္ဓနဲ့ဒီဘာနဲ့အိန္ဒိယပစ္စည်းနာပစ္စည်းယောခုနစီဝိတာဆိုတာ ဇီဝိတ္တတွေကဒါနာဇီဝိတ္တစိတ်ကမနေတဲ့တွေကိုပြောတယ်နော်ဒီဝေဒနာကြတော့ခုနအိန္ဒိယ22ပါးတွေကသုခိနေဒုခိနေတွေဒေါမနတိဒေါမနတိဥပ္ပခိနေတွေအဲ့ဒါတရားကိုကောက်တော့ဝေဒနာပေါ့တတ္တိနေတွေကတတ္တာကောက်မယ်ဝိရိယနေတွေကဝိရိယကောက်မယ်တတိနေတွေကတတိကောက်မယ်တမာနေတွေကဧကဂရကောက်မယ်ကြံတဲ့ပညာတွေအနေညတညတမိတွေအင်ဂျင်တွေအညတော့ဒါအပညာတွေကြီးပဲ ပညာတွေတော့ခွဲသွားတာပေါ့နော်ပညာတွေတွေကတော့ပညာအလုံးအနေညာဒိညာမနဲ့သောတာပတိမညာမှာရှိတဲ့ပညာကိုကောက်တယ်အင်ဉ္ဉတွေတွေကြတော့ဒီအလဲအညာတော်ဝေအဆုံးကြောကြည့်မယ်အညာတော်ဝေကရတ္တဖုံမှာရှိတဲ့ပညာရှိကတော့အနေညာဒိညာတမိညာသောတာပတိမမှာရှိတဲ့ပညာဆိုတော့ကြံတဲ့မက်ကမက်ဖို့က၈ပါးရှိတာသောတာပတိမနှုတ်မယ်ရတ္တဖုံနှုတ်တာမယ် ကျန်တဲ့အလယ်ကောင်း6ခုသောတာပတိဖို့ရာဂိုင်းမဲ့ရာဂိုင်းဖို့နာဂိုင်းမဲ့နာဂိုင်းဖို့ရတ္တမဲ့အဲ့ဒီ6ခုမှရှိတဲ့ပညာဟာဒါအင်ဂျင်တည်းပဲအညတာဝင်နေသောရတ္တဖို့မှရှိတဲ့ပညာကိုပြောတယ်ဘာဖြစ်ဖြစ်ဒီပင်ရှင်တွေအနေညာတင်ညာတာမင်းတွေအင်ဂျင်တွေအညတာဝင်ဒါတွေအကုန်လုံးပညာပဲကောင်းတာဒါကြောင့်မို့နိုင်တွေ7ပါးကတော့ ဒီအိန္ဒိ22ပါးမှာကိုကနားလေသဘောမပေါက်ထားရင်တော့အာဒီ7ပါးဘယ်ရလာဘယ်ရဖြစ်လာဒါမျိုးတွေဖြစ်တယ်နော်။ဟောတင်ညိုတွေကိုကလေးလာထားတယ်။ဟမ်လေးလာထားမယ်။လေးလာထားတဲ့အခါကျဒီလိုပြောလိုက်သဘောပေါက်တော့တော့ဒီဟာရှင်းနေတယ်ရှေ့မသွားတော့ဘူးပေါ့။အဲ့တော့ဒီမှာကြည့်လိုက်အောင်ဇီဝိတာစေဝေဒနာတတ္ထဝိရိယတတိဧကရာပညာနိုင်လေးတွေကို7ပါး။အဲ့တော့သူနဲ့အတူတကွဖြစ်ဖက်ပေါ့နော်။သူရ ဇီဝိတာတို့ဝေနာတို့ဒါတွေကပါလေသူကဧကဂရာတို့စိတ်အားလုံးမှာရှင်းတော့စိတ်89ပါစေတသိက်တွေလည်းရှင်းတာအဲသူတို့အကြောင်းဖြစ်တဲ့စိတ်ကြောင့်ပါပြစေတစာယုတ်တွေကမ္မစာယုတ်တွေဖြစ်တယ်နော်အဲကမ္မစာယုတ်ဆိုတာဘုန်းကြီးတို့ပရိသန်တွေတီးပြီးဆိုတော့ဘယ်ဘဝပရိသန်တွေတီးတီးဒုသဖြင့်ကာမတုရိ ခုနှစ်ဘုံတို့ပေါ့နော်ဘယ်ဘုံတို့ကာမဆယ်ဘုံဒီကြတော့ပြိတ္တန်နေတီရာနဲ့ပြိုင်နေနောက်ကခုနကကာမစကလစီ3စီပေါ့ကာမစရုပ်ပေါ်မှာ30တန်ပါအဲ့ဒီနေရာမှာတော့သူကဒီကာမစရုပ်တွေကိုဒီမျိုးမှာ အကျိုးပစ္စုပန်နေတယ်ပဲထဲတာနော်အကြောင်းအနေနဲ့ထဲမှာတာလိမ့်မှာကံကြောင့်ဖြစ်လာအကျိုးတရားတွေဖြစ်တယ်သူမှအကျိုးတရားလို့မှတ်ထားလို့ စေစားယုတ်တွေလည်းကြည်လိုက်စေစားယုတ်ကလည်းဟိုပရိသဏီနောင်မှာဘဝင်ပထမဘဝင်ရောင်မှာစေစားယုတ်တွေဖြစ်တော့စိတ်ကြောင့်မစေစားယုတ်တွေစိတ်မဖြစ်ဒီစေစားယုတ်ကမဖြစ်ဘူးခုပြောခြင်းနဲ့စိတ်ရှိယုတ်တဲ့နောက်ကအတန်တွေထွက်လာဒါမျိုးဆိုဒါကြောင့်သူလည်းအကျိုးတရားအနေနဲ့မှတ်ထားပါအမရိတန်ဒီခိုက်တာမှာစေစားယုတ်မဖြစ်သေးတဲ့ချိန်မှာ ပရိသန်နေစိတ်နဲ့အတူဖြစ်တဲ့ကာမဇာယုတ်တုအစိုးရလေးကျေစုပြုတယ်ဒီပရိသန်နေဘဝတစ်ခုကနေသေလာတယ်သေသွားပြီဘုန်းကြီးတို့ဒီဘက်ဘဝရောက်လာကြပြီလူဘဝရောက်လာပြီပရိသန်နေစိတ်ဥပတိပဲပရိသန်နေရဥပခိုက်တာမှာပရိသန်နေစိတ်နဲ့အတူစေတသိက်တွေဖြစ်မယ်ကာမဇာယုတ်သုံးခုဖြစ်မယ်ခုနပြောခဲ့တဲ့ဓာတကလတို့ဝိတုဓာတကလတို့ဘာဝတ္တကလတို့ဒါလည်းသိညိုသိမှနားလဲခဏခဏနားထောင်နေ ခြားဖို့တော့ရှိသွားပါလိမ့်အဲ့ဒီလိုတွေအိန္ဒိယပစ္စယတတ္တိပြင်ကျေစုပြုတယ်လို့မှတ်ထားပါတော့ဒီဇရာကတော့ခွင်တို့ဆုံးမရောက်မှပညာဝါဒနဲ့တွဲပြောမယ်နော်ဒါကိုကြော်လိုက်မယ်အောက်ကိုဆက်ကြည့်မယ်နောက်ဒီအိန္ဒိယပစ္စည်းရဲ့အချိန်ကာလဌာနပုဂ္ဂိုလ်အိန္ဒိယတတ္တိအိန္ဒိယပစ္စည်းတတ္တိတွေ ကာလာပြပြစ္ဆုတ်ပံကာလာပါကြည့်လိုက်နော်ဒီမှာစက္ခုဝိညာဉ်စိတ်ရူပါယုံနဲ့စက္ခုထုပေါ့နော်ပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့ဟုတ်လားဝတ္ထုကိုအကြောင်းပြုပြီးဒီမြင်သိစိတ်က ဖြစ်တဲ့ခါကျဒါကိုအိန္ဒိယပစ္စည်းနော်ပုရိဇာတပစ္စည်းတော့နေတ္တပစ္စည်းတော့ဒါကအဲ့လိုမျိုးအာယုံကိုအကြောင်းပြုပြီးဒီမြင်သိစိတ်ဖြစ်တယ်ဆိုတာအာရမဏပစ္စည်းဒီလိုခွဲပေါ့နော် ဒါလေးလည်းကြွယ်အောင်မှတ်ထားပါနော်နေရအဲကြောင့်သူကအဲ့ဒီမှာအာယုံနဲ့ကိုယ်ဘုန်းကြီးကိုကြည်နေတယ်ဆိုရင်ကိုမျက်စိကလည်းကောင်းနေတယ်ဘုန်းကြီးဆိုတာဆင်းကလည်းရှိနေတယ်ဆိုရင်မျက်စိနဲ့ဆင်းအာယုံပေါင်းစုံတိုက်ဆံမြင်သိစိတ်ဒါကြောင့်ဒီပစ္စုပန်ကာလမှာပဲနော်သူတို့ကအိမ်မှာပစ္စုပန်ကလည်းမြင်သိစိတ်တွေဖြစ်တယ် ယင်သိစိတ်တွေကဘာနဲ့ပါလဲယူပါယုံနဲ့စကုပတာတော့ကိုယ့်ရဲ့မျက်စိကြည်ယုံလေးနဲ့ရှေ့ကရူပါယုံပေါင်းစုံတိုက်ဆိုင်ပြီးလို့မြင်သိစိတ်ဖြစ်တာသူကကြိုဖြစ်နေတယ်မြင်သိစိတ်ကကြိုဖြစ်နေစိတ်တက္ကနာ၄ချက်လောက်ကြိုဖြစ်နေတော့ဒါကြောင့်ဝဋ္ထုပုရိသတာဒါတွေဝဋ္ထုပုရိသတာလို့ခေါ်တယ်စကုံနေနေတောနေနေခါနေနေစိတ်ဝင်နေခါနေကြိုပြီးဖြစ်နေတာကြိုပြီးဖြစ်နေတဲ့ကလည်းဒီပစ္စုပန်ကာလအခိုက်အတန့်လေးကိုပြောတာနော်ယူပါဦးနဲ့မြင်မြင် ဒီမြင်သိစကုပ္ပတာရောအကြည်တွေပေါင်းစုံတိုက်ဆံမြင်သိစေပြက်တာဒီပစ္စုပန်တဲ့တဲ့ကိုပြောတာဒါကိုပြောတာပစ္စုပန်ကလာပဲကြိုးပြရှင်ထင်ရှားရှိနေတဲ့ခိုက်တာမှာကျေစုပြုအိန္ဒိယပစ္စည်းပြီးတော့ဘုံအမြင့်ကြည်ရင်သာဇာတိနေရာသင်္ကြတဘုံမှာတပါဘုံ30သာဇာတိနေရာခုနကဒီမှာကြည်လိုက်ဒီစကုဏီတောတိနေခာဏီနေဇေဝီနေကာယနေဒါပုရိသတိနေဒီရပေါ့ ရူပဇီဝိတ္တိရူပဇီဝိတ္တိတတ္တအာရူပိတော့ဣန္ဒိယကြဒါကသာသာတိန္ဒိယနော်ဒီသာသာတိန္ဒိယကြတော့သင်္ကြတဘုံရုပ်ကြီးတဲ့ရှိတဲ့ပုံကလွဲဉာဏဘုံ30လုံးကုန်ဖြစ်နေပုရိသာတိန္ဒိယပုရိသာတိကမျက်စိနားလျာကိုဒါကြတော့ပြစ္ဆောကာရ26ပုံပဲဖြစ်ဒါလည်းပြစ္ဆောကာရ26ပုံမှာလဲဟုတ်လားဥပလောကိတပါဏခါရိတ္တနတ္ထိဆိုခန္ဓာစေဝကာယက ဥပဘုံမှာကြာမဖြစ်ပါဘူးအဲ့လိုလဲမှတ်တာရူပဇီဝတိနေကြတော့ရူပဇီဝညာအရူပဘုံကြတော့စိတ်ကြည်ရှိတယ်နာမ်ကြီးလည်းရှိတယ်ဒီဘုံမှာလည်းမဖြစ်နိုင်တဲ့အတွက်29ဘုံပုဂ္ဂိုလ်ကတော့အလုံးဖြစ်နေဒီလိုဘုရားမိတ်ဘုရားဆက်ကြည့်မယ်ရှုခွင့်ရှုခွင့်နဲ့ပတ်သက်ပါနဲ့အောက်ကလည်း ဘုရားပါဘူးလေသက္ကုဏရူပံပတ္တိသက္ကုဏမျက်စိဖြင့်ရူပံစိရူပံရောပတ္တိမြင်တယ်မျက်စိကြည်ယုံလေးရှိနေဘုန်းကြီးကဒီအစင်းယုံအစင်းအာယုံမြင်မှာပဲအဲ့ဒီအစင်းအောင် မြင်တော့ဗာပြန်မြင်သိစိတ်ဖြစ်ဒီမြင်သိစိတ်တွေကမြင်ချင်းကိစ္စကိုဆိုရတာအဲ့တော့ဘုန်းကြီးတို့ကဒါကိုသဘောမပေါက်ဘူးဉာဏ်နဲ့မြောင်မကြည့်နိုင် အဲ့မှာမြင်တဲ့အခါကျပါဗျာဟောငါမြင်တာပဲသူမြင်တာပဲဒါယောက်ျားပဲမိန်းမပဲဒါကအတ္တကောင်လေးပဲဝေအတ္တကောင်လို့ဖြစ်မယ်နော်ဒီဝိစီဝါလေးဖြစ်မယ်အတ္တကောင်နော်အဲ့တော့မြင်နေတာလေးကဒီအတ္တကောင်ဝိညာဉ်ကောင်လေးကမြင်တာပဲဒီလိုဖြစ်တတ်တယ်နော်အတ္တကောင်မို့အတ္တကောင်နော်ဒီမြင်နေတာဒါငါမြင်ရတာပဲဒါငါသားပဲငါသမီးပဲဒီလိုထင်တာ ဒီမြင်သိစိတ်ကလေးကိုပဲပါထင်အတ္တကောင်ဝိညာဉ်ကောင်ထင်တာဒါတွေကတကယ်တမ်းကျတရားရှုမှတ်တဲ့ခါကျတော့ဒီရှေ့ကအဆင်းယူပါကိုရှိတယ်ကိုယ်မှလည်းမျက်စိကြည့်လို့လေရှိဒီနှစ်ခုပေါင်းစုံတိုက်ဆိုင်လို့မြင်သိစိတ်ကဖြစ်တာအဲ့ဒါတကယ်ရှုမှတ်နေဟောမြင်သိစိတ်နဲ့ရူပါယုံကိုယ်စကုအကြည်ယုံလေးနဲ့ရူပါယုံပေါင်းစုံတိုက်ဆိုင်ပြီးဒီမြင်သိစိတ်ဖြစ်တာပဲတကယ်တော့ဒါငါမြင်တာလည်းမဟုတ်သူမြင်တာလည်းမဟုတ် ငါမြင်ရတာလဲငါသားလည်းမငါသမီးလည်းမဟုတ်ငါမျိုးသားငါမျိုးသမီးလည်းမဟုတ်အတ္တကောင်ဝိညာဉ်ကောင်မြင်နေရမဟုတ်ရုပ်တော်ပေါင်းတကူပေါင်းစုံလာတိုက်ဆိုင်ပြီလို့ဒီမြင်သိစိတ်တွေဖြစ်ပေါ်လာတာပဲဒါမျိုးလေးတွေသဘောပေါက်လာဒါမျိုးမရှုမှတ်ရင်ဘယ်မြင်လိုက်မှာဒီလိုပဲသိလိုက်ဒီတဘာဝမြင်အောင်ရှုမှတ်အဲ့တော့သက္ခုနာရူပံပတ္တိ မျက်စိဖြင့်စေယူပါယုံမြင်တဲ့ကဘာဖြစ်လဲစက်ခုံစပရိစ္ဆရူပင်စပုပ္ပစီတိစက်ခုဝိညာဏဒီစက်ခုပတာရအကြည်ယုံလေးရဲ့ယူပါယုံကိုဒီနှစ်ခုကိုအစွဲပြုပြီးအကြောင်းပြုပြီးမြင်သိစိတ်ကဖြစ်တယ်အဲ့တော့မြင်သိစိတ်ဖြစ်ဖို့ရာအတွက်မြင်သိစိတ်ဆိုအကျိုးတရားတစ်ခုဖြစ်ဖို့ရာအတွက်မျက်စိကြည်တာနဲ့ဆင်းရအောင်အကြောင်းတော့ဟုတ်လား အာယုံအကြောင်းပြုပြီးဖြစ်တဲ့အတွက်အာရမဏတတ္တိအနေနဲ့လည်းအာရမဏတတ္တိအနေနဲ့လည်းကျေစုပြုတယ်လို့ဆိုနိုင်တယ်နောက်ပြီးတော့သူကဒီမြင့်သိစိတ်လည်းဖြစ်ခင်မှာစေတကနာ၄ချက်လောက်ကြိုးဖြစ်တဲ့အတွက်ပုရိသတာတတ္တိဖြင့်လည်းကျေစုပြုတယ်လို့ဆိုနိုင်တယ်ဒီစကုပ္ပဒါဒအကြည်ယုံလေးကိုအမိပြုပြီးကျေစုပြုတဲ့တဲ့နေတ္တတတ္တိလို့လည်းပြောနိုင်တယ်နော်ဒီစကုစက္ခုံတွေဆိုတဲ့ အကြည်ယုံလေးကိုမှီပြီးဒီမြင်သိစိတ်ဖြစ်ပြီးအိန္ဒိယတတ္တိဖြင့်ယေရှုပြုနိုင်တယ်လို့ပြောဒီဟာတွေကလည်းဒီမြင်နေတဲ့ခိုက်တံပစ္စုပန်ခိုက်တံထင်ရှားရှိတဲ့ခိုက်တံမှာယေရှုပြုတယ်အဋ္ဌိတတ္တိဖြင့်ယေရှုပြုတယ်ဒါကိုပစ္စည်းပြိုင်တယ်လို့ခေါ်တာဟုတ်အောက်ဆက်ကြည့်မယ်ပြီးတော့အဲ့ဒီ စကုပ္ပတာရယုံနဲ့ရူပယုံပေါင်းစုံတိုက်ဆိုင်မိလာတဲ့ခါကျတော့မြင်သိစိတ်ဖြစ်တယ်။ကိုကတရားမရှုမှတ်တတ်ဘူးဆိုရင်ဘာဖြစ်လာလဲ။ကောင်းတဲ့အာယုံတွေ့ဆုံလာတဲ့ခါကျတော့နှစ်သက်တဲ့သဘောကျတယ်။ကိုသားလေးကိုသမီးလေးမြင်နှစ်သက်သဘောကျတယ်။အသားလေးမွေးလာသမီးလေးမွေးလာ နှစ်သက်သဘောကျတယ်။အဲဒါကိုဖရာပါမိတ်နဲ့စကုရူပေနာတံဝါတာရာဂပုတ်တံဝိစာယတိ မျက်စိနဲ့အစိတ်ပါလေးပေါင်းစုံဒါတွေနှစ်သက်သဘောကျမှုဖြစ်လာရင်လောဘရာဂဒါဖြစ်လာတာမိုးရလာတယ်ပြောတယ်မရှုမှတ်တိုင်ဖြစ်မှာတတိလွတ်သွားဖြစ်မှာဒါကနှစ်သက်ရှာအာယုံပြောတော့မနှစ်သက်ရှာအာယုံကြဘုန်းကြီးတို့ပါမယ်ဒေါသဖြစ်မှာပဲတတိလွတ်သွားရင်မောဟလည်းဖြစ်လာတယ်အဲတော့နှစ်သက်ရှာအာယုံတွေးလာရင် တတိလွတ်နေရင်မရှုမှတ်တာလောဘဖြစ်မယ်မနစ်သက်စရာအနေထောင်တွေးကြုံလာရင်တတိညာလွတ်သွားပါမယ်ဒေါသဆိုင်ကိလေသာဝင်လာမယ်လောဘဒေါသဖြစ်ရင်မောဟလည်းဖြစ်မှာဒါကတော့ရေပုံရပြောတယ်လောဘဒေါသမာနလည်းဖြစ်မှာအိတ်တာမေစီယလည်းဖြစ်မှာကိုရတမနာလို့ဖြစ်မှာမျိုးမျိုးဖြစ်နေတော့မကောင်းတဲ့စိတ်တွေမျိုးစုံဖြစ်ဒီ ကိုယ်မျက်စိနဲ့ဆင်းအာယုံတွေ့လာတဲ့ခါကျရင်တတိညာနဲ့နေတတ်မယ်မြင်မြင်ကမြင်ရက်တော်လုပ်လို့ကြားရင်ကြားကမြင်နော်ဒါဖြစ်ပြီးပြတ်သွားတာမြင်အောင်ရှုနိုင်ကိလေသာတွေမဝင်နိုင်ပြီးမဝင်နိုင်တဲ့ကုသိုလ်ဖြစ်နိုင်တယ်အောက်မှာဒီဝိကတရားဆရာတော်ရှင်ပုထိလမထေမြတ်ကမ္မထရှုနည်းဒါလေးကြည့်မယ်နော်ဒါကတော့တခြားပါဘူး ။ဒါတော့ဖြင့်ဘုန်းကြီးတို့လောကမှာဒါပြန်ဖြစ်များလို့စာပေတွေသင်ပြီးတဲ့အခါကျမချုမတ်ဖက်နဲ့နေတဲ့အခါကျတော့ဒီပညာမှန်နေဝင်တတ်တာပေါ့နော်။အဲဖះကတော့အဲ့ဒါမျိုးမချီကျူးဘူးပေါ့။ဒီပိဋကစာပေတွေသင်နေဆိုဘုန်းကြီးတို့ကတော့ကျင့်ဖို့ကျင့်မှာဒီကိလေသာတွေငြိမ်းတာဟုတ်မကျင့်ရင်တော့ငါသာငါသိတယ်ငါတတ်တယ်ဒါမျိုးတွေဖြစ်တယ် ကပ္ပဋ္ဌဆရာများတော့ငါနီးမှမှန်တယ်ဒါမျိုးတွေပြန်တခြားနီးတယ်မှားနေတယ်ဒါမျိုးတွေမာနတွေဖြစ်တယ်အဲဒီတိပိကဆရာတော်ကဘုရားရှင်လည်းတကတန်ခါ900ဂိုင်း78ဂိုင်းမှာရှိတယ်တန်ခါကောင်းဆောင်တွေဒီပရိယတ်ဒီစာပေတွေသင်ပေးနေဒါမြင့်သူမှာသင်တာပဲရှိတယ်သုဒ္ဓမယညာစိန်တာမယညာအဆင့်ပဲရှိတယ်ဘာဝနာညာမြတ်သိတာမဟုတ်သိတော့မြတ်စွာဘုရားမြတ်စွာဘုရားဒီလာတဲ့ချိန်မှာ တရားရစေလိုတဲ့အတွက်တတိတံကဖြစ်စေလိုတဲ့အတွက်ဘုထီလာတကားကောင်းကြီးအဲ့လိုမိတ်အဲ့မှာတတိတံကရပြီးတော့ဩမြတ်စွာဘုရားကဒီဇန်တရားတွေမက်တရားတွေဖို့တရားတွေမရဘူးဒီလိုအလကားကောင်းကြီးကိုပြောတာပဲတတိတံကရပြီးတော့ဒီမှာအဲ့ဒီမှာတရားကျင့်ဖို့ဆုံးဖြတ်လိုက် တရားကျင့်ဖို့ဆိုမြတော်တဲ့တောင်းတယ်မှာတကယ်ကျင့်ကြံပြီးတော့ရဟန်းကိစ္စပြီးနေရဟန်းတော်တွေရဟန်းအပါ30ရဟန်းနာရှင်မြ30တရင်3နေအဲ့ဒီသွားရောက်ပြီးတော့နိခံနိခံတော့မာနရှိတော့ရှိတော့ဆိုတော့ဓမ္မသုတန်ကပါတော်ရဟန်းနာရှင်မြများကသူ့ရဲ့မာနကမကြသေးတဲ့အတွက်လာလျှောက်ထားတဲ့ခါကျတော့ရှင်ဗျာရှင်ဗျာပညာတတ်တဲ့ပုဂ္ဂိုလ်တပည့်တော်ပဲရှင်ဗျာရဲ့ဆုံးမပဲခံရမှာပါ ဘီတို့ဘယ်နည်းနဲ့မှမြာပိတ်လို့မဖြစ်ပါဘူးမဟုတ်ပါဘူးဗျာရှင်ပြများဒီရောဆောက်ရောက်ကြပါဆုံးမကြပါအဲ့လိုဆိုရင် သူကအကြီးဆုံးမတရားနေသူမာနာကြတော့ငယ်ဆုံးအောင်ငယ်တဲ့မထီကိုလွဲအာသူကလည်းအောက်ကိုလွဲအောက်ကိုလွဲအောက်ကိုလွဲမာနာတွေကြအောင်တပါးကြီးတို့ကလာပြီးတောင်းခတောင်းခတောင်းခနောက်ဆုံးသူတို့ကပါ30ပါပြီအဲ့ဒါနဲ့မာနာတွေတော်တန်ကြသွားပြီဆိုတော့အငယ် အဲ့ဒီတည်းမှာတာမဏိယန္တာရှင်မြတ်တစ်ပါးရှိနေတန်တင်ရရမှာသူကသင်္ကန်းချုပ်အဲ့ဒီကိုင်းလေးသွားတောင်းအဲ့ဒီမှာသွားရှင်ပြဒီရောတရားပေးပါအဲ့ဒီမှာကိုင်းလေးကဆရာကြီးရှင်ပြရှင်ပြဆရာတော်ကြီးဆရာတော်ကြီးကပဲဒီပြလိုပဲဆုံးမမှာပါဒီလိုဘယ်လိုမှဒီတရားဆိုပေးဖို့မဖြစ်နိုင်ရှင်ပြအဲ့ဒီလိုမပြောပါနဲ့ဗျာဒီပြလိုကဆုံးမမှာ တရားတွေသင်ပြပေးတရားသင်ပြပေးတယ်တကယ်မာနကြမကြသိကျင်တာလေရှင်ဘုရားတပည့်တော်ခိုင်းတဲ့တကယ်လုံနိုင်လို့လားရှင်ဘုရားပါခိုင်းခိုင်းလုံပါမိဘုံနဲ့ဆင်းဆိုရင်ဆင်းဝင်ပါမယ်ဆင်းဝင်ပါလေအဲ့မှာရေကန်ရှိတော့ဒါဆိုရင် तू ကလည်းသင်္ကန်းဟိုပရိယတ္တိဆရာတော်ကြီးဘုံကလည်းကြီးတော့နထသင်္ကန်းကောင်းစားရေဝတ်ယုံလာဆိုပါအဲ့ဒါဆိုရင်ဒီရေကန်ကြီးလည်းဆင်းပါ ချက်ချင်းဆင်းတာအဲဒီအနာအောက်အောက်သင်္ကန်းပြားလေးမှာရေဆိုးလာတဲ့ချိန်မှာယန္နာရှင်မြတ်တာမဏေရှင်ပြပြန်ကြွပါပြန်ကြွလာတဲ့ချိန်မှာခုနှစ်နှစ်အရွယ်နော်ငငယ်လေးရှင်တာမဏေသူကနေပြီးတော့ဒီ TV ကဆရာတော်ကိုကမ္ဘာနီးပေးတယ်ကမ္ဘာနီးပေးတာတော့ဘုန်းကြီးဒီထဲမှာတော့တာမချန်ကပဲရေးတာအောက်မှာတော့နည်းနည်းတော့ချက်ရေးတာ သူကပါမိတ်လဲဆိုရှင်ပြားတဲ့အပေါက်6ပေါက်ရှိတဲ့တောင်ပေါ်ကြီးတစ်ခုအတွင်းမှာဖို့ကြီးတကောင်ဝင်နေပါတယ်ဒီဖို့ကြီးကိုဖမ်းလို့နေဝင်ပေါက်ကဝင်ပေါက်ကကြံတဲ့တခြားအပေါက်ငါးကိုပိတ်ပြီးတော့ဝင်ပေါက်တစ်ပေါက်ကြီးစောက်ဖမ်းမယ်စီတို့ဒီဖို့ကြီးကမိနိုင်ပါလေဗျာအဲ့ဒီဖို့ဖမ်းဒီဥပမာနဲ့ပဲဒီဥပမာတိုင်းပဲနော်ဘုန်းကြီးတို့သမထပဲအာထုအာထုဝိပဿနာပဲအာထုအာထု ဝိပဿနာရှုလို့တဲ့ပုံကောမျက်စိနားလျာကိုယ်စိတ်သွားတော့6ပေါက်ရှိ။ကျန်တဲ့6ပေါက်ကိုပိတ်မနောဓာတာ တကားပေါက်နဲ့ပဲဒီကမ္မထအာယုကိုဖိဖိစီစီရှုမှ။အဲကြောင့်ရှုမှတ်ပါများဒီစိတ်တ ानु ပဒနာဒီကထားရှုမှဗျာ။ဒါကိုပြောတယ်။ဥပမာများစိတ်တ ानु ပဒနာနဲ့ဒီကထားရှု။မုန်ဒီထွက်လို့ရှုလဲစိတ်တ ानु ပဒနာနဲ့စိတ်နဲ့ဒီကထားရှု။ ဂျန်တဲ့အပေါက်တွေကုန်ပိတ်ထားတော့ဒီအာယုံစိတ်နဲ့ရှုနေဒါဝတိကထားရှုခြင်းဖောင်းမိမဲ့ရှုယူဝါယောတာပဲရှုဘာပဲရှုယူပေါ့အဲ့လိုရှုရအပေါ်သမ ्या အောင်နေလိုက်ရှုနေတော့တမာရီကမရတမာရီမရရင်ဘာသိညာမှမရဒီမှာပေါ်သမ ्या အောင်နေမရှုအောင်တမာရီရသွားလို့ရှင်တော့ဝိပဿနာဘိုင်းမှာတော့ဒါရှုနိုင်ပါတယ်တမာရီမရသေးဘူးသမထဘိုင်းလည်းပဲဖြစ်သေးတယ် ဆိုရင်တော့ပေါ်သမျှအာယုံမရှုပါနဲ့ဒီအာယုံတစ်ခုတည်းဓာရ၅ပေါက်ကိုပိတ်ဓာရတစ်ပေါက်မှာအာယုံခုနဖုတ်ကြည့်ပေါ့သူဝင်သွားတဲ့ပေါက်တော့ခြံတာခြံတဲ့ပေါက်မှာအကုန်ပိတ်အဲ့လိုဖမ်းမှရတယ်ဒီနည်းတူစွာဘက်ကဗ္ဗမေအာတုအာတုမျက်စိလည်းပိတ်ထားမျက်စိခုနမျက်စိပေါက်နဲ့ဖွင့်ကြည့်တဲ့ကမ္မထာနေတော့ရှိတော့အဲ့ဒါဆိုကျန်တဲ့နားပေါက်တို့နှာခေါင်းပေါက်တို့ကျန်တဲ့အပေါက်တွေပြည့်ရတယ် ပိတ်ပြီးရှုရတယ်ပရိဥက္ကတဆိုရင်ဒါဒါဒီမျက်စိဖွင့်ကြည့်ရှုရတော့ဒါလည်းစိတ်ကဆွဲသွားပြီးတော့မျက်စိမိတ်စိတ်ထဲရပဲရှုရတာမနှောတာတာဝင်လေထွက်လေရှုတယ်ဝင်လေထွက်လေဆိုလေးတွေမဟုတ်ဘူးဒါကိုသိနေဖို့ရည်ကြီးစိတ်ကသိနေအောင်ရှုရဝါယောဒဘောင်းနေပင်နေသိနေအောင်ရှုရတယ်ဒီအာယုမှာကပ်ပြီးရှုအာယုန်ရှောက်လိုက်ရအောင် ဒါကြောင့်အဲ့ဒီနေရာမှာလေကမ္မဋ္ဌာန်းဆရာနဲ့တိုင်ပင်နဲ့ဆွေးနွေးတဲ့စိတ်ခံနေတယ်အဲ့ဒါပဲအဲကိုယ်သဘောနဲ့ကိုလိုက်နေခုနဘာဘာဖြစ်လဲအပေါ်များအယုံလိုက်လိုက်လိုက်လိုက်ဆိုတော့တမာရီကမရတမာရီမရတဲ့ခါကျတော့တုတ်တယ်မှုမရှိဘူးပေါ့နော်ဝိညာဉ်တွေဘာတွေကြုံလာရင်လေဒီဝိညာဉ်တွေကိုမကြော်လွားနိုင်ဘူးဒါမျိုးတွေဖြစ်တတ်တာဒါမျိုးမှတ်ထားမယ်အဲအောက်ဆက်ကြည့်မယ်နော် မဆုလေးပေါ့တယ်အဲ့ဒီမှာဘုန်းကြီးတို့ဒီဓမ္မပဒမှာဟောသွားတဲ့တရားလေးပေါ့ဒီရှင်မြတ်ကြီးနဲ့ဟောပတ်သက်တဲ့တရားလေးယောဂဝိစာယတိဘူရိစာယတိဘူရိအာယောဂဘူရိသင်္ခယောဧတံဒွေရာပဋ္ဌာညတဝါ ဘဝယဝိဘဝယသတထတာနနိဝေတေယနိဝေနတေယပါဝမနိဝေတေယယထာဘုဒ္ဓိပါဝတ္တိနော်ဒီနိဝေနိဝေတေယဒီနှစ်ခုကပေါင်းနေတပုတ်ထဲနိဝေတေယဘုံရရိုက်ဘုံရေးပြလိုက်တာဘုလို့မကပ်ပဲဖြစ်နေရန်တော့ခွာရတာတပုတ်ထဲ အဲဒီအဓိပ္ပာယ်ကဘာပြောချင်တာလဲဆိုကမ္မနာအာယုံမှာအထုံမှုကြောင့်ပညာဖြစ်ပွားတယ်အထုံမှုမရှိရင်တော့ပညာဉာဏ်ဆုပ်ယုပ်တယ်ဘယ်လိုလဲတော့တရားအထုတ်တဲ့ခါကျရင်ခုနကဘုန်းကြီးတို့တိပိကဆရာတော်သူသင်ထားတာသုတ္တမယဉာဏ်ပညာစိန္ဒမယဉာဏ်ပညာနဲ့သိထားတဲ့ဉာဏ်ပညာဘာဝနာမယဉာဏ်ပညာနဲ့သိထားတဲ့ဉာဏ်ပညာမဟုတ်ဘူးတကယ်ဉာဏ်မျိုးမဟုတ်သေးဘူး အဲကြောင့်တရားအထုကပ္ပဒအယုတ်တကူတခုနဒါရ6ပေါက်ကျန်တဲ့သကုရာသောတာတော်ကာဏတာဇေဝရာကာယရာ၅ပေါက်ကို ပိတ်အနောရာနဲ့ရှုပဲကပ္ပဒမှာဆိုမဂ္ဂင်၈ပါးနဲ့ညီအထုအမထုမရဘူးအထုတဲ့ခါကျတော့အထုပါပြီဉာဏ်ဖြစ်အောင် အထုရတယ်ဉာဏ်မဖြစ်ဘူးဆိုရင်လည်းဘာမှတိတ်ပြမရှိဘူးဝိပဿနာဉာဏ်ဖြစ်အောင် ပထမတော့တမာရီရအောင်လုပ်ရတယ်တမာရီရပြန်တော့နောက်မှတမာရီနဲ့ကျေနပ်နေဖို့မလိုဘူးအဲ့ဒါကျေနပ်နေပြီးရောပဲဆက်သွားလို့မရဘူးပညာဉာဏ်ဖြစ်အောင်ဝိပဿနာဉာဏ်ဖြစ်အောင်အထုံးဝိပဿနာဉာဏ်ဖြစ်မှကိလေသာတွေထိနိုင်မယ်ကိလေသာတွေမဖြစ်အောင်လုပ်နိုင်မယ်ဖြတ်တောက်နိုင်ဓမ္မသာလည်းသူကပူရာတွေကိုမူရာနှုတ်မူရာပြောင်းစိတ်တက်တွေပြောင်း ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့မဲ့ညာဖွညာရတာတေချာဘက်ကိုပြောင်းအဲအဲ့ဒီလိုဖြစ်အောင်အထုတ်မှုမရှိဘူးဆိုပညာကဆုပ်ယုပ်သွားတာဗျလေဘယ်လိုဆုပ်ယုပ်သွားလဲခုနသုဒ္ဓမယညာစိနာငါသိတယ်ငါတတ်တယ်အဘာလို့ဆရာမလို့ဒါသိနေတာပဲတကယ်သိတာမှမဟုတ်ပဲနဲ့အဲ့ဒီမှာမာနတွေဝင်ဣဒ္ဓဖြစ်စရာရှိတယ်ဣဒ္ဓတွေဝင် မစ္စရာတွေဝင် ကုန်ရှုပ်ကုန်တာလောဘတွေ ဖြစ်ဒေါသတွေဖြစ်အဲ့ဒါမျိုးတွေဖြစ်နေအဲ့ဒါကြောင့်ပညာဆုပ်ယူသွားတာပဲကုန်ခန်းသွားတာအဲ့တော့ကိုယ်တဏ္ဍာမှာပညာတိုးပွားနေတာဆုပ်ယုံနေသလားဒါကောကိုသိရနော်အဲ့တော့ပညာတိုးပွားအောင်တိုးပွားတဲ့လမ်းကိုသိပြီးတော့ကိုယ်တိုင်ပဲကျင့်ရမှာပဲဒီတော့အောက်ဆက်ကြည့်မယ်နော် နာရီတွေကိုဟိုအတုံးချခြင်းနန္တရားတွေမှာအဆူအတ္တတွေစိတ်ကိုယ်စိတ်ကိုယ်နဲ့ဒါတရိတာစိတ်ဓာတ်ဥပါဒနာရှိဝေဒနာဒါရှုမှတ်နေတဲ့တတ္တာဝေဒီယတတိဧကဂရပညာစီဝိတာနေမိမိအတွက်အတန်ဖို့ရှိအောင်လုံချတတ်ဖို့လိုတယ်နော်စကုံနေတော်တွေကနေဇီဝိနေဒါနဲ့ပတ်သက်ပြီးတော့ရှုမှတ်တတ်ဖို့လိုသလိုကိုယ်စိတ်ထဲမှာလည်းဒီ စိတ်ဝိညာတတဝိရိယဧကဂရဓာတ်တွေလည်းကိုယ်တဏ္ဍမှာအသုံးချနေကိုယ်ခန္ဓာကိုယ်မှာမျက်စိနာလျာကိုယ်စိတ်အိန္ဒိ6ပါးရှိတော့ဒါကိုဘုရားဘာနဲ့နိုင်တာလဲမျက်စိနဲ့အိန္ဒိ6ပါးကမြို့တကား6ပေါက်နဲ့တကား6ပေါက်ဒါရ6ပေါက်ဆိုဒါကိုပြောတာတူတယ်လို့နိုင်တာကိုယ့်ရဲ့အစ္ဆဒတဏ္ဍမှာရှိတဲ့တတတရားလို့သီလလို့သုတ္တလို့သူတို့ကောင်းဥစ္စာ9ပါးခေါ်တယ် အဲ့ဒါတွေကတော့မြို့တွင်းမှာရှိတဲ့အဖို့ရယရဏနဲ့တွေ့တယ်ကိုယ့်ရဲ့တဏ္ဍာမှာသီလတွေပြည့်စုံနေကိုယ့်မှာသီလယရဏရှိတာပေါ့ဒါတရားတွေရှိနေမတုဒ္ဒစာကပညာသူတော်ကောင်းတရားတွေကိုယ်တဏ္ဍာမှာရှိနေဒါဖို့ရယရဏတွေပဲအဲ့ဒီဖို့ရယရဏတွေကိုဘယ်သူကလူရက်သွားမလဲဆိုနော်တကုတ်ကိုယ်တဏ္ဍာမှာဖို့ရယရဏတွေရှိလာလူတို့တခုတွေဝင်ရောက်လူရက်တယ်လို့ပဲဒီ ကိုယ်တဏ္ဍမှာရှိတဲ့တတ္တာသီလတုဒ္ဒဆာကဘုရားယနာတွေကို လောဘတရားတွေလူရဲ့ဖြစ်စီနိုင်တဲ့ဒေါသတရားမာနတရားမောဟတရားအိဒါမစ္စည်းဒီတရားတွေကလူရဲ့ဖြစ်စီနိုင်တာပဲဒီတော့ကိုယ်တဏ္ဍမှာရှိတဲ့ဒီသူတော်ကောင်းတရားတွေနဲ့တူတဲ့ဘုရားယနာတွေပျောက်ပြတ်မသွားတခိုးဓမြတွေလူရဲ့မခံဘာလို့မျိုးတကားပေါက်တွေလုံချုံစွာပိတ်ရပိတ်ထားရင်ဒီလူတို့တကူတွေက ဝင်ရလူရနှိမ့်ဆက်တာဖြက်စီတာမရှိဘူးပေါ့အဲ့ဒီဥပမာပဲလို့ပဲကိုယ့်ရဲ့မျက်စိနားလေးကကိုယ်စိတ်တတိပညာနဲ့ထိမ့်သိရမှာပဲစက်ခုံတွေထိမ့်ရမယ်သောတင်တွေထိမ့်ရမယ်ခါနေနေစိတ်ဝင်နေကာနေထိမ့်ရမယ်မနေနေစိတ်ကိုလည်းထိမ့်ရဘာနဲ့ထိရတတိပညာနဲ့ထိမ့်ရဘာလို့ထိမ့်ရမလဲတတိပညာလွတ်နေဘုန်းကြီးတို့တဏ္ဍာမှာလောဘဒေါသမောဟ မာမနာအိတာမရှိအဒါတွေအကုန်လုံးဝင်ရောက်နောက်ဆက်တယ်အဲ့ဒီဝင်ရောက်နောက်ဆက်ပြီးဆိုအဲ့ဒါတွေဝင်လာပြီဆိုရင်ဘုရားတို့တဏ္ဍမကြီးတရားတရားတွေသူတို့ကောင်းနေဆုတ်ယုတ်ပျက်စီးလာတယ်ကိုကတတိနဲ့ထိမ့်သိမ့်ဆောက်ရှောက်ထားရင်တော့လောဘဒေါသမောဟမာမနာဆိုင်ရကိလေသာတွေကိုဒုက္ခမပေးဒုက္ခမပေးရင်ကိုယ်တဏ္ဍမှာသူတော်ကောင်းတရားတွေတနေ့တည်းများတယ်များပွားတယ်ပေါ့ကြိုးစားအထောက်လို့ရတော့ ဒါကြောင့်ဘုန်းကြီးတို့ခုတရားသင်တာနဲ့လုံတရားတွေအထောက်နေတာဒါနဲ့ပတ်သက်တပေကံပေးရေးနေပြသဆရာတော်ဆုံးမလေးကောင်းပါပြောပါမယ်မိမိကအိန္ဒိယကြိုက်ကိုမလိုက်ရဘူးနော်မျက်စိကမြင်စရာရှိကြည့်ချင်တာပဲကြည့်စရာဟုတ်လားထူဆန်းတဲ့ကြည့်နေရရင်နော်ကိုယ်ရဲ့ရှိတဲ့ခုနကောင်းတဲ့တရားတွေပျက်စီးဖို့ပဲဒီဥပမာဒီခေတ်လိုပြော Facebook တွေ ဒါတွေလိုက်ဖို့ကြည်နေတော့ကိုယ်တဏ္ဍာမှာရှိနေတဲ့သရာတရားတွေပျက်စီးသွားတာဖြစ်ဖြစ်နေ။ဘာယူပိုင်တော့တချို့ဆိုရင်ဘုန်းကြီးတွေကမကောင်းတဲ့နေဖတ်ပြီးတော့ဒါဘုန်းကြီးတွေဘောကကိုယ်အလကားနေနဲ့ကြီးညိုပြတ်ကုန်။ရေးတဲ့ပုဂ္ဂိုလ်ကတကယ်ဟုတ်လားမဟုတ်လားဆိုဒါမျိုးမသိဘူး။ဘာသာခြားရေးသလားဒါလည်းမသိဘူး။ကိုယ်လည်းသိတာမဟုတ်ခိုင်ခန့်နဲ့ခိုင်လုံးနဲ့တရင်လည်းမဟုတ်ဘူး နော်အဲ့ဒါတွေဘယ်သူမှမဝေပါနိုင်တော့မစီစစ်နိုင်တော့အာတူတူအောင်ရေလိုက်ယုံလိုက်တာအာယုံပြီးတော့ကဝိုးရှဲပြီးရဲ့အာကုသူတွေဖြစ်ပြီးဖြစ်မဆုံးနိုင်အောင်ဖြစ်ကြဒါဘာဖြစ်လို့လဲကိုကအိမ်ကြီးကြိုက်ကိုလိုက်လို့ဒီလိုဖြစ်တာပဲမိမိကအိမ်ကြီးကြိုက်ကိုမလိုက်အောင်ကြည့်စရာရှိသွားကြည့်နေတယ်နားထောင်စရာရှိသွားနားထောင်နေတယ်ဒီအိမ်ကြီးနောက်တစ်ကောက်ကောက်လိုက်နေကို့မှာရှိတဲ့ သရတရားတွေပျက်စီးတာပဲသီလတရားတွေပျက်စီးတာပဲသူတော်ကောင်းတရားတွေပျက်စီးတာပဲအဲ့ဒီအိန္ဒိယကိုအကြိုက်ကို လိုက်ပါနိုင်အောင်တတိနဲ့ညာနဲ့ထိမ့်သိမ့်ဆောက်ရှောက်နိုင်အောင်ဒါကိုပြောချင်တာအိန္ဒိယကကိုမိမိကြိုက်ကိုလိုက်ရမယ်တတိညာနေလွတ်နေတော့ကိုကအိန္ဒိယကြိုက်လိုက်နေအောင်ကြည့်လို့မဆုံးနားထောင်လို့မဆုံးဒီအာယုံနေတော့လိုက်လို့ကိုမဆုံးနိုင် တနေ့တစ်မျိုးပေါ်အဲ့တော့အိန္ဒိယကိုယ်ကြိုက်လိုက်အောင်ဘယ်လိုနေတတိနဲ့ညာနဲ့နေပေါ့ဗျာဒါကိုဆရာတော်ကြီးကဆိုလိုတယ်ဒါကဘုန်းကြီးတို့အကုန်နေရမှာနော်ဒီနေ့ဘုန်းကြီးကနေပြီးတော့သင်ပေးနေပြီမလို့လေကိုကိုတိုင်းလည်းနေမှကိုကိုတိုင်းမနေဘူးသူများသင်ပေးနိုင်နော်ဒါကကိုမိဖုရားအိန္ဒိယကြက်လိုက်လိုက်နေတော့ခုနကိလေသာတွေဝင်အောင်နှိပ်စက်နေတော့ကိုယ်တန်တော်မရသူတော်ကောင်းတွေပြုတ်ကြမှာပဲ တတိညာဉာဏ်နဲ့အရာရာနေမယ်ဆိုရင်တော့အဲ့ဒီကိုယ်ချက်ကို လိုက်လာလိုက်လာရင်ကိုယ်တဏ္ဍမှာလောဘဒေါသမောဟမာမနာတွေမဝင်ဘူးမဝင်တော့တတ္ထာသီလသုဒ္ဓဆာကတွေပုတ်ပုတ်ပုတ်ပုတ်ပြည့်စုံလာတယ်နော်အောက်ကကျင့်ဒီလေးဆက်ကြည့်ပါအောင်အောင်ပါသုံးလေးတတော်ကိုကာပြီးဘုန်းကြီးပြောတော့ဒါအောက်နားလေးမှာဟိုသုံးလေးကြံ့ညွန့်ပါအောက်ဆက်ကြည့်လိုက်ဆုံးပိုင်းလေးမှာ အဲ့ဒီမှာတန်ယုတ်ဒုတိယစာမျက်နှာ250နဲ့အာရိဒသုတ်လို့လည်းခေါ်တယ်အာရိဒပရိယာယသုတ်လို့လည်းအာရိဒသုတ်ဆိုရင်ဒါသုံးလောက်ပါသဗ္ဗဝေတလာယဝကတန်ယုတ်ပေါ့နော်အဲ့ဒီအကြောင်းကိုပြောချင်ပါတယ်နော်အဲ့ဒီအားလေးကြည့်မယ်အစာပြန်ကြည့်မယ်နော်စာပြန်ကြည့်မယ်အဲ့ဒီမှာဘာဟောထားလဲဆိုတော့ဒီအကြောင်းအရာလေးနည်းနည်းစပြောမယ်နော် ဒီဒီတော့ခေါ်ရင်ကြောင့်နော်ခုနမဆုလေးပြန်ကြည့်မဆုလေးအစာပိုင်းမှာကျတော့ခရာမြို့အနီးနော်အောက်ရောက်အောင်ခုနဒီမှာဒီမိ7မျိုးတွင်တောက်လောင်နေသောအရာများဘုရားခရာမျိုးနီခရာတိတရမှာလက်စွာဘုရားတရင်သုံးနေတာဥလူဝေရကသဗ္ဗညီနောင်သုံးဘူးရဲ့ရဟန်းတထောင်တော့ဟောကြားတယ် ဒါအကြောင်းအရာလေးနည်းနည်းပြောမယ်နော်။ဘုန်းကြီးတို့ဘုရားရှင်ကမာတကရဲ့တရားသုံးခုနဲ့ဝါဆိုလာပြည်နေမှာပြစ္ဆုတ်ငါးကိုဓမ္မစကြာတရားဟောပါတယ်။အဲဒီညာတန်းကောင်ရာချိန်လောက်မှာဟိမဝတ္တတာလာဂိတိအမှုရှိတဲ့နတ်တွေကိုဟိမဝတ္ဟိမဝတ္တတုတ်တာဟောပါတယ်။လာပြည်ကျော်နော်ဝါဆိုလာပြည်ကျော်9ရက်နေမှာအနတ္တလက္ခဏာတုတ်ဟောပါတယ် အဲ့ဒီမှာဝါတွင်ဒီတပစီကြောင့်ဟောတဲ့မိဂရာဝုံတော်မှာတရင်တောင်းမှာအဲ့ဒီကနေဝါကြွလာတဲ့ခါကျတော့ဘုန်းကြီးတို့ဒီကသွားကျင်တာပဲသွားကျင်တာလဲဆိုရာတချို့သွားကျင်တော့သွားရင်လည်းလန်ခုလမှာပါရှိလဲဆိုအဲဗာရဏိတရားနေခရာကို အသွာလန်ခုလမှာခရာတိတာမှာရဟန်တိတထောင်ပေါ့ ဝိုင်းရနေတဲ့ချိန်ဒီအာရိတပရိယတုတ်ကိုခေါ်တယ်လို့ဒီလိုပြောတော့ဘာလို့လဲဆိုသူတို့ကဘယ်လိုလဲဆိုတော့ဘုရားရှင်ကအဲ့ဒီဗြဟ္မဝါရီမှာ ခုနပစ္စဝေ၅ဦးယတစာရည်တဲ့တထေတာတွေပေါ့နော်အဲ့ဒီဟာလေသူတို့ကသင်္ကန်းဝယ်လိုက်တော့သံဃာ55ပါးပေါ့ခုနအလုံးပေါင်းလိုက်တော့60ပေါ့ အဲ့ဒီကနေပြီးတော့ဝါကြောတက်ကသာနာပြုခရီးတွေတဏှာတစ်ပါးစီကြွခိုင်းတယ်နှစ်ပါးမသွားနဲ့တစ်ပါးစီသွားရသော်ဘုရားကဘာလုပ်လဲဆိုဒီအာရဏတိမိဂရာဝန်နဲ့ရာသချုံမျိုးကိုသွားတာခုနလန်ခုလမှာကယာနီဘုရားကယာနီမှာဥလူဝရတော်ဆိုတာရှိတာကင်္ဂမြင်မဏိမိုးအိမ်မှာယသိညင်တော်၃ယောက် ယတိညီနောင်၃ယောက်ကယတိတထောင်နဲ့အဲ့ဒီမှာနေတယ်။နောင်တော်ယတိကဥလူဝေရကတ္တပလို့ခေါ်တယ်။အလတ်ယတိကနတိကတ္တပအငယ်ဆုံးယတိကကရာကတ္တပလို့ခေါ်တယ်။ဥလူဝေရကတ္တပဥလူဝေရတော်မှာနေတယ်နတိကတ္တပယတိကနေရင်သလားမျက်နာမှာနေတယ်။ကရာကတ္တပယတိကကရာမြို့နာမှာနေတယ်။သူတို့ကတပည့်တွေရှိတယ်။ ကုလဝေရကတ္တဗမှာမှသူမှတပိ900ရှိတယ်ယသိတပိပိတပေါင်းနရီကတ္တဗမှာကျတော့တပိပိတပေါင်း300ရှိတယ်အငယ်ဆုံး ခရာကတ္တဗမှာတော့တပိပိတ200ရှိတယ်သူတို့ကဘာလုပ်နေလဲဆိုတော့သူတို့နီးသူတို့ဟန်နေပေါ့ဗျာကြင့်နေကြတာပဲကိုယ်တဏ္ဍမှာ ဖြစ်တဲ့ကိလေသာတွေကုန်အောင်လောဘဒေါသမောဟစာရည်တွေဒီမီးတွေ အလောင်းမခံရအောင်ဆိုတဲ့အနေနဲ့ကြင့်ညာတာကြင့်တာသူတို့ကြင့်နေကဘာလုပ်လဲဆိုတော့တကယ်ပဂတိမီးကို အမြဲမပြမငြင်းအောင်ထောပတ်တွေစီရင်နှလောင်းကာရမန္တရီရွတ်ရွတ်ပြီးမီးပူဆိုအဲ့ဒီလိုမီးတွေကမပြတ်တောက်လောင်နေရင် ခန္ဓာကိုယ်တွင်းမှာရှိတဲ့ကိလေသာတွေငြိမ့်မယ်လို့သူတို့အယူဆရှိတာ။အယူဆတော့မဆိုးပါဘူးခန္ဓာကိုယ်တွင်းမှာရှိတဲ့ကိလေသာတွေငြိမ့်ဖို့ကျင့်တာဒါပေမဲ့လို့ကျင့်နည်းကမမှန်ဘူး။အဲ့ဒီခက်ကတော့ဒါအကောင်းဆုံးယူဆတာကိုမိဖို့ဆိုတာအကောင်းဆုံးယူဆတာ။ဒါကြောင့်ဒီကျင့်စဉ်ကိုကျင့်တာ။တခါ မိဘူးဆိုတယ်နောက်ကျင့်စဉ်တခုကြပါလေတနစ်ပါလို့မကောင်းမှုတွေလောက်ထားတယ်အေးဆုံးရက်ပတ်မှာအဲ့ဒီနေဇနာမြစ်ထဲကိုတနေ့သုံးရင်ရေချိုးဒီမှာအဲ့လိုရေချိုးနေဒီကိလေသာတွေကုန်သွားလိုက်မယ်အကုသိုလ်တွေပျောက်သွားလိုက်မယ်သိချမ်းလာပြီးတုံးလာပြီးဆိုဟာမီးလုံးရအဲ့လိုမျိုးလေဘုရားသူတို့စီရောက်ရောက်သွားတဲ့အခါကျဘယ်မှာဆုံးမလုပ်လဲဆိုတော့ စီယုံတဲ့သဘောမျိုးနဲ့သူတို့အတွက်မိလုံဖို့ရမိဟုတ်ခင်ကြီးဖန်ဆင်းပေးတယ်စီယုံတို့ဖို့အတွက်ဖခင်ကမလုပ်တယ်ထင်ရှားပေးတာတို့ထင်ခွဲပေးတာလုပ်ပေးတယ်ဒါမိဖို့ပေးတယ်ငြိမ့်ပေးတယ်ဘာဖြစ်လဲသူတို့ရေမြစ်တဲ့သွားရေချိုးတယ်ချက်ခက်ခက်တုံချမ်းလာအဲ့ခါကျတော့မြတ်စွာဘုရားကစီယုံတဲ့အနေနဲ့ခုနကမိဟုတ်ခင်ကြီးဖန်ဆင်းပေးလုပ်ပေး အဲ့လိုလုပ်ပေးပေမလို့ပထမဆုံးဒီဟာနောင်တော်ကြီးအရင်သွားတာကိုဥလူဝေဒကတ္တဘာကြီးရင်သွားတာအဲ့ဒီဥလူဝေဒကတ္တဘာဘာတင်လဲဘုရားကောင်းမဘုန်းတော်ကြည်ပါလေတကုတ်တော်ကြည်ပါလေဒါပြငါတို့ရဟန်းတော်မဟုတ်သေးပါဘူးသူကအဲ့လိုမြဲမြဲပြောမြဲပြောနေခုနမီးလုံးကိုရတယ်ပါလွယ်ကူလုပ်ပေးတယ်ဒါပြသူကရဟန်းတော်တိတ်မှမဖြစ်ဘူးနောက်ပိုင်းရမှာ မာနတွေကြာပြီးနော်သင်္ကန်းဝတ်ကြတာပေါ့အဲ့ရနေထုံပြောရင်နော်သူတို့ဝတ်တယ်ဆိုတော့နရီကသဘာတွေလည်းဝတ်နောက်ကေယကသဘာဖွဲ့လည်းဝတ်အလုံးတန်ကတထောင်ဖြစ်သွားတော့သူတို့ကလည်းအေးပေကုနဲ့ဖြစ်တယ်အဲ့ဒီတန်ကတထောင်ကိုအဲ့ဒီဗာရန္တယကေယမျိုးလန်ကုလာမှာကေယတိတမှာယန္တိတထောင်ဝမ်းယံတိုင်းနေထိုင်တဲ့အချိန်မှာဒီအာရိတတောက်တံကိုဟောတာဒါလေးဘုန်းကြီးရေးထားတော့နော် အဲ့မှာပါဟောလိုက်တယ်ယန္တုအလုံးစုံသည်တောက်လောင်နေထိုတောက်လောင်နေသောလုံးစုံသည်ဘယ်နည်းမျက်စိကနေပြီးတော့တောက်လောင်နေတယ်အစင်းအာယုံကလည်းတောက်လောင်နေတယ်မြင်သိစိတ်ကလည်းတောက်လောင်မျက်စိရဲ့အစင်းအာယုံပေါင်းစုံနေမြင်သိစိတ်ဖြစ်တယ်မျက်စိမှာလည်းတောက်လောင်နေတယ်အစင်းအာယုံမှာလည်းတောက်လောင်နေတယ်မြင်သိစိတ်မှာလည်းတောက်လောင်နေတယ်ဟောဒီသုံးပါပေါင်းစုံကြောင့်ဖြစ်လာတယ်နောက်ကဖတ်တာ သကုတံဖတ်တာမျက်စိအတွေ့အလဲတောင်းလောင်းနေတယ်သကုတံဖတ်တာကြောင့်ဖြစ်ပေါ်လာတဲ့မျက်စိအတွေ့ကြောင့်ဖြစ်ပေါ်လာတဲ့နောက်ကချမ်းသာတာခံစားမှုဆင်းရဲတာကောင်းတာတွေတွေ့ထိပင်ချမ်းသာတဲ့ခံစားမှုမကောင်းတာတွေ့ထိပင်ဆင်းရဲတဲ့ခံစားမှုကောင်းတာလည်းမဟုတ်ချမ်းသာလည်းမဟုတ်ဆိုးတာလည်းမဟုတ်မကောင်းတာလည်းမဟုတ်ဒီလိုတာမန်တွေ့ထိပင်တာမန်တွေ့ထိပင်ဥပကဝေနာခံစားဒါတွေကလည်းဒီဝေဒနာတွေကလည်းတောက်လောင်နေတယ် အဘယ်ဖြင့်တောက်လောင်နေသလဲဒီမှာဘုရားအခိဒါခေခိနာဒောဒကိနာမောဟကိနာအာရိတာရာဂမီတွေတောက်လောင်နေဒေါသမီတွေတောက်လောင်နေမောဟမီတွေတောက်လောင်နော်ဒီအစိမ့်ယူပါယုံနဲ့ကိုယ်မျက်စိပေါင်းစုံတိုက်စရာမရှိမှဘူးတတိညာလွတ်နေမှဆိုရင်ဟိုမြင်ရတဲ့ဆင်းအာယုံမှာလောဘမီတွေတောက်လောင်နေတာမင်း ရာဂမီးတွေတောင်းတယ်မာနမီးတွေအိတ်ကမီးစံကိုမျက်စိကိုလည်းဒေါဂမီးဒါဗမီဒေါသမီတောက်လောင်နေတော့ဒီခါလေးကိုမျက်စိကိုမှန်လေးခြင်းငါမျက်စိနဲ့တဲလှပါလားဒါကမီတော့မလှပြန်လို့လေဟုတ်လားဒေါသမီတွေတောက်လောင်ဒါမျိုးလေးတောက်လောင်နေတာပြီးတော့မြင်သိစိတ်တွေပေါ်မှာလည်းဒါကဒေါသမီတွေဒီမီးတွေတောက်လောင်နေတာဒါရင်လားဆိုဒီဒီသုံးမျိုးကြောင့်ဖြစ်ပေါ်လာတဲ့ မျက်စိအတွေ့နော်စေတသိက်အတွေ့တွေပေါ့မလားရာဇဒေါသမောဟတွေဖြစ်နေတာပဲဒါတောက်လောင်တာတောက်တာဒီမျက်စိအတွေ့မှာလည်းမမှတ်နိုင်တဲ့နောက်ကပဲခံစားမှုထိသွားတာဒီခံစားမှုပေါ်မှာလည်းဒုက္ခဝိနာခံစားမှုဖြစ်ဖြစ်ဒုက္ခဝိနာဥပ္ပကောင်းနာခံစားပြီးလေအာဂမိဒေါသမိမောဟမိတောက်လောင်နေတာနော်ဒါကြောင့်မို့ဒီမှာဝိညာဉ်ချုပ်အောင်ရှုလို့မရဘူးအဲ့ဒါကိုပြောချင်တာဒီဝိညာဉ်ဘုံမှာ ဖြစ်နေတဲ့ရာဂဒေါသမောဟပဲ ဒါချုပ်အောင်မဖြစ်အောင်ရှုလို့ရတာအဲ့ဒါလောက်တင်တောက်လောင်လာလားမဟုတ်ဘူးဒီလိုတောက်လောင်နေတဲ့ခါကျတော့ဘဝတွေကဆုံးမတော့နော်ကုသိုလ်ကောင်းမှုတွေလုပ်မယ်အကုသိုလ်တွေလုပ်မယ်အောဘဝတကူသွားဖြစ်ကြပြန်မွေးလာပြန်မွေးလာတက်ကြီးလာတယ်ဘောတကူရလာပြီဆိုမွေးလာတို့မွေးလာတက်ကြီးတာတို့အိုတာတို့ နောက်ဆုံးသေးတော့ဒီမိတဲ့လည်းတောက်လောင်နေရတယ်ဘုန်းကြီးတို့တွေကြည့်ပေါ့ဖြည်းဖြည်းနဲ့မိုးလာပြီဆိုတော့အိုရာနာတာတဲ့ဒါတွေတောက်လောင်တာဒီမှာတော့အဲမိသုံးမျိုးပဲဇာတိဇာတိယာစရာယမရဏေတုနော်ဇာတိယာစရာယမရဏေတုအာရိတံမရဏီနာအာရိတံဒီမီးတွေတောက်လောင်နေတယ်ဒါအောင်မင်းပြီးတော့ဒါရင်လားဆိုတော့ မွေးဩနာတိဒီမိရင်လားဆိုမဟုတ်ဘူးဘုန်းကြီးတို့တွေဘာလို့လဲတော့ကဘုန်းကြီးတို့ဆိုကြောင်းရှိတော့ကြောင်းဘူးမိဘဆွေမျိုးသားညာအာဒါတွေလည်းတွေ့ပူပါတာပူရသိပ်ပြင်းထန်လာတာငိုကြွေးရတော့ကေပရိဒေဝိဒုက္ခကြီးကိုဆင်းရဲမှုတွေကြုံမယ်ဒေါမနသိစိတ်ဆင်းရဲမှုတွေကြုံတယ်စိတ်ဆင်းရဲမှုတွေသိပ်ကြုံလာတော့ဥပါယသိကြီးအော်မူမေပင်မပြီးတော့ ဥမေးသွားတယ်မီးလောင်နေမီးတွေကလည်းတောက်လောင်နေတာအဲတော့မီးကခုနကဓာရ6ပါးပေါ်မှာလည်းရာဂဒေါသမီးဒါတော့အခြေခံမီးခေါ်တယ်ရာဂမီးရာဂကိဏဒေါသကိဏမောကိဏဒါမူလအခြေခံမီးပဲအကုသို့မူလအခြေခံမီး၃ပါးနော်ဒါကဓာရ6ပါးမှာလည်းလောင်နေပါပဲမျက်စိနားလျာကိုယ်စိတ်အာယုံ6ပါးမှာလည်းဒီမီးကလောင်နေပါပဲ မရှုမှိုင်လောက်ပါပဲတတိလွတ်နေလောက်ပါပဲနော်ဝိညာဉ်6ပါးမှာလည်းဒီမိရလောက်ပါရာဂမိဒေါသမိမို့ကိလေသာမိပေါ့ဗျာအကုန်လုံးမိ7မျိုးလုံးလောက်ပါပဲနော်ကိလေသာ7မျိုးလုံးလောက်ပါပဲဒီမှာတော့အချင်းချင်းနဲ့ရာဂဒေါသမောဟပဲပြောသွားတာတခါတလေမာနာမိတွေလောင်းမယ်တခါတလေအိတမေစီယာတွေလောင်းမယ်တရားတိုင်းနဲ့ဌိနမိတာမိတွေလည်းလောင်းမိမျိုးစုံလောင်းတာပါပဲအဲရတော့ဒီမှာတော့ရာဂဒေါသမိဟောက ဒါအခြေခံမူလမီး၃ပါးပေါ့ဒီမီးမျိုးကိုငြိမ်းအောင်လုပ်ငြိမ်းနိုင်မှာဘဝတွေမဖြစ်ဘူးဘဝတွေဖြစ်လာရင်တော့နောက်တာမီးရလာသေးတယ်နော်နောက်ကဘုန်းကြီးတို့ဘဝတစ်ခုရလာပြီဆိုရင်ဘဝတစ်ခုရလာရင် ခန္ဓာရလာဒီပြစ္ဆုတ်ပံဘဝမှာဘဝတစ်ခုခုပြစ္ဆကဘဝမှာခန္ဓာရတဲ့ပုံကိုယ်တိုင်း တွေ့နိုင်တဲ့မိသုံးမျိုးဒါပါလဲဇာတိစရာမရဏဒီသုံးမျိုးနောက်ဆက်ပြီးတွေ့နိုင်တဲ့မိဟာ၅မျိုးတောကပရိဒေဝဒုက္ခဒေါမနတဥပါယတအလုံးမိ7မျိုးပေါ့အဲတော့ဒီ7မျိုးအကြောင်းကျိုးခွဲရင်လောဘဒေါသမောဟဒါအကြောင်းမီပေါ့ကျန်တာတွေကတော့ကျန်တဲ့7မျိုးကတော့ ဇာတိစရမရဏတောကပရိဒီဝဒုက္ခဒေါမနတာဥပဇာဒါအကျိုးမိတွေလို့ခေါ်တယ်အကြောင်းမိကိုငြိမ်းနိုင်မှအကျိုးမိကငြိမ်းတယ်အကြောင်းမိမငြိမ်းမနဲ့အကျိုးမိမငြိမ်းပါလောဘဒေါသမောဟဆိုင်တဲ့ကိလေသာတွေငြိမ်းနိုင်မှဇာတိစရမရဏတောကပရိဒီဝဒုက္ခဒေါမနတာဥပဇာဒါတော့ငြိမ်းတယ်ကိလေသာမိတွေမငြိမ်းနိုင်တဲ့ရွေးဘုန်းကြီးတို့ဒီဝိဝနာတိတွေကျုံနေဝိဝနာတိတွေဖြစ်နေသည်များကာလပတ်လုံး ဆိုရင်ပူဆွေငိုကြွေကိုဆင်းရဲစိတ်ဆင်းရဲမူးမေ့လောင်ဖြစ်တဲ့ဝိညာဉ်တွေကြုံရမှာနောက်အကျိုးမီးတွေကိုထပ်ခွဲလို့ရပါသေးတယ်ဇာတိစရမရဏတောကပရိဒဝဒုက္ခဒေါမနတုဒေါမနတဥပါယတိအကျိုးမီး၈မျိုးရှိတယ်အဲ့ဒီ၈မျိုးကိုတခါအကျိုးအကြောင်းထပ်ခွဲလို့ရသေးတယ်ဇာတိစရမရဏတို့ကအကြောင်းမီးပဲဉာဏ်နာတွေက တောကပရိဒီဝဒုက္ခဒေါမနတာဥပါယတာအကျိုးမိဇာတိသရမဏနာနော်မွေးအိုနာတိဖြစ်လို့ခုနကမွေးအိုနာတိဘဝရောက်လာလို့ကြံတဲ့တောကပရိဒီဝဒုက္ခဒေါမနတာဥပါယတာကြုံရတော့မွေးအိုနာတိဘဝမကြုံရင်အဲ့ဒါတွေကမဖြစ်ပါဘူးဒါမျိုးမှတ်တာဒါတွေမဖြစ်ဖို့ဟာဟုတ်လားခုနလိုတတိနဲ့ညာနဲ့မပြတ်ရှုမှတ်နေမပြတ်မရှု မရှုမှတ်နိုင်သေးတော့ဘုန်းကြီးတို့ဒီမိတွေတောက်လောင်နေရမှာပဲအဲကြောင့်မို့အရှင်နဲ့ကိုယ်မျက်စိနဲ့ဓာရ6ပါးမှာအာယုံ6ပါးတွေပေါင်းစုံတိုက်ဆိုင်မြင်သိစေဖြစ်တယ်ပြီးတော့ဓာရ6ပါးမှာလည်းဘုန်းကြီးတို့ရှုမှတ်နိုင်တယ်တတိနဲ့ညာနဲ့ဘလောက်ဒီရှုမှတ်နေစာဒုက္ခနာတမြောင်ရှုမှတ်နိုင်တယ်အာယုံ6ပါးမှာလည်းရှုမှတ်နိုင်တယ်နေစာဒုက္ခနာတမြောင်ရှုဝိညာဉ်6ပါးမှာလည်းရှုမှတ်နိုင်တယ်တတိနဲ့ညာနဲ့ လို့ရှုမှမလဲနေစာဒုက္ခအနတ္တမြောင်ရှုဒီဒွါရဝิญဉ်ဒွါရအာယဝิญဉ်၃မျိုးပေါင်းစုံရင်ကြောင့်ဖတ်တ6မျိုးဖြစ်တယ်ဒီဖတ်တ6မျိုးမှာလည်းရှုမှတ်နိုင်ဒီမှာလည်းနေစာဒုက္ခအနတ္တမြောင်ရှုတကယ်လို့ဒီဖတ်တာမှာရှုမှတ်နိုင်ရင်ဘာဖြစ်လာမလဲ။နောက်ဒီဖတ်တာတွေးထိပ်ပြီးလိုက်တော့ဝေဒနာဒီမှာတော့ဆာစကတုတ်ကလည်းဝေဒနာ6မျိုးတကယ်တကယ်ကျတော့ သကုတံဖတ်တာကြောင့်လည်းဝိညာဉ်၃မျိုးဖြစ်တယ်သောတာတံဖတ်တာကြောင့်လည်းဝိညာဉ်၃မျိုးချုပ်တုတ်တံနေကြတော့ဒီမှာဝိညာဉ်၃မျိုး၃မျိုးနော်ဒီမှာကြတော့ဒီမှာ၃မျိုးဟောသွားတယ်မျက်စိတွေ့ကြောင့်ဒုက္ခဝိညာဉ်ဒုက္ခဝိညာဉ်ဥပ္ပခဝိညာဉ်နော်၃မျိုးရောဒီဟာ6 3 18ပေါ့ဝိညာဉ်18မျိုးတော့ရှုနိုင်အဲ့ဒါမှဒီကမရှုမှတ်နိုင်တဏှာဖြစ်သွားမှာ တဏှာမှလည်းအိစာဒုက္ခအနတ္တမြောင်ရှုနိုင်တယ်ဒီတော့ကအဲ့လိုဟောတာပေါ့ဗျာအဲ့လိုဟောတဲ့အခါကျတော့ဒါတွေမြင်သွားတယ်ပေါ့ရန်တထောင်ဟာရှုမှတ်နိုင်တဲ့အခါကျတော့သူတို့တွေတရားတွေရတော့နောက်ဆုံးတော့ဉာဏ်ဖြတ်သွားတယ်ပေါ့ဗျာမှန်တယ် အဲ့လိုရဟနာဖြစ်သွားပြီဆိုသူတို့အဲ့လိုရှုမှတ်တဲ့ခါကျဒီမှာအောက်မှာဆက်ကြည့်လိုက်နော်အဲ့ဒီတုတ်တိုင်းပဲပြန်ရေးတာဤသို့ရှုမြင်တဲ့ပုဂ္ဂိုလ်ဒီဓာရ6ပါးအာယုံ6ပါးဝိညာဉ်6ပါးဝိညာဉ်6ပါးကြောင့်ဖြစ်တဲ့ဓာရအာယုံဝိညာဉ်ပေါင်းစုံကြောင့်ဖြစ်တဲ့ပတ္တ6ပါးဝိညာဉ်6ပါးနဲ့ဓာတွေကိုငြိမ်းအောင်ဒီမှာတော့တဏမပါဘူးเนาะဒီမှာတော့ပါတိအောင်ဝေဒနာတိအောင်မပါအဲ့ဒီမှာ တွေ့တာနေတဲ့တဏှာပြောဖြစ်နေတဲ့ကိလေသာတွေကိုပြတ်တော်မြောင်ရှုအပြတ်ကြောင်မြောင်ရှိတယ်မြောင်ရှုနေအပြတ်မြင်မှဒီတရားတွေပေါ်မှာမလို့ခြင်းတော့ဘင်္ဂညာဘင်္ဂညာအကောင်းလာရင်နေဗေနာညာညီငွေမှုဆိုဖြစ်တာဒီတော့မှာတော့ဘုရားကနေဗေနာညာကိုအဓိကထားပြောင်းအပြတ်ကိုမြင်တော့ညီငွေတော့အပြတ်မမြင်တော့ဘယ်ညီငွေမှာဘာတော့ဘာတော့မှလည်းအပြတ်မြောင်ရှု အာယုံမှလည်းပြက်မြောင်ရှုဝိညာဉ်မှလည်းပြက်မြောင်ရှုသင်္ကန်းညာအာကောင်းသွားရင်ဒီပေါ်မှာမလို့ချင်တော့စိတ်ပြတ်လာညင်းငွေလာအညင်းငွေလာရင်လည်းဖြည်းဖြည်းနဲ့ဥပဒနာညာနဲ့ဆင်းဆင်းတက်သွားဆင်းအဲ့လိုဆင်းဆင်းတက်သွားပြီဆိုရင်ဒီမှာတော့မျက်စိတစ်ခုပဲမျက်စိနဲ့ညင်းငွေဆင်းအောင်နဲ့ညင်းငွေ မြင်သိစိတ်နဲ့ညင်းငွေမျက်စိတွေ့နဲ့ညင်းငွေမျက်စိတွေ့ကြောင့်ဖြစ်တဲ့ခံစားမှုညင်းငွေအဲ့ဒီ အဲ့ဒီခန္ဓာဝင်ညီငွေတဲ့ကတတ်မဲ့မှုကင်းသွားတယ်အဲ့တော့ဝိပဿနာဉာဏ်နဲ့ဆင်းရဲပေါ်ခုနဒွါရအာယုံဝိညာဉ်ဖတ်တာဝိညာဒါတွေကို စနစ်တကျရှုမှိုင်ဝိပဿနာဉာဏ်နဲ့ဆင်းရဲတက် တက်သွားရင်ဒီပုံမှာစိတ်ပြညီငွေဝိပဿနာဉာဏ်နဲ့တက်သွားရင်အညာဘုံညာရဓာတမေရသွားဓာမေမှုတွေလုံးဝကင်းသွားမယ်ဓာမေမှုတွေကင်းသွားပြီဆိုကိလေသာတွေလုံးဝလွတ်မြောက်သွားမယ် မဲ့ရဖို့ရဖို့ရတော့ဖို့ရမှမှသိသွားတယ်ပစ္စောကနာညာဖြစ်တယ်လွမြောက်လဲလွမြောက်ပြီးသိတဲ့ညာဖြစ်တယ်အဲ့လိုသိသွားရင်သိညာဖြစ်သွားခိနာစာတိနောက်ထပ်ငါပေါ်ရတယ်ဖြစ်စရာအကြောင်းမရှိတော့ကုန်ပြီဒီလိုကိုယ့်အကုန်လဲသဘောပေါက်ဘုဒ္ဓတာဗြဟ္မစီမြတ်စွာဘုရားဆုံးမထားအကျင့်မြတ်ငါအကုန်ကျင့်ပြီးတော့ကတံကရဏီယပြုဝေကိစ္စကျင့်ဝေပိစ္ဆာမန္တမြငါအကုန်ကျင့်ပြီးတော့ နာဗရံအိဋ္ဌတာယတိပဇာနာတိငါမနောက်ထဒီတရားနဲ့ပတ်သက်ကျင့်သုံးစရာမလိုတော့ဘူးဒီလိုသိမြင်သဘောပေါက်ဒီတော့ကိုခေါ်တော့ခေါ်ရင်နဲ့နာရင်နဲ့ကျင့်သုံးရင်နဲ့ပဲဒီယဟန်တထောင်ဟာကိလေသာလွတ်မြောက်သွားတယ်ယဟန်တာဖြစ်သွားတယ်ဒါမိတ်တော့ဒီတော့နီးတူပေါ့ဗျာဒါကြတော့သူကအာယနာတွေ ဒွါရဒွါရလည်းပါတယ်အာယုံလည်းပါတယ်ဝိညာဉ်လည်းပါတယ်ဖတ်တာ6မျိုးပါတယ်ဝိညာဉ်6မျိုးလည်းပါတယ်မဟုတ်ဒီဒီအောင်ပဲဟောတာတဏှာတော့မပါဒါကဒီအာရိတတုတ်မှာရှုပြီးရှုဘက်ကိုဟောတယ်ခုနမှဆုလေးပြန်ကြည့်လိုက်မလို့အောက်မှာကြောက်တယ်အဒီအာရိတတုတ်ဆိုပြီးဘုံရဘယ်မှာပါသေးလဲဒီမှာအာရိတတုတ်ဥပယဝက်နော် ခန္ဓာဝကတာယောပါဠိနော်အဲ့ဒီမှာကြတော့ဘုန်းကြီးတို့ဘာဟောသွားလဲဆိုတော့ခန္ဓာ၅ပါးမှာလည်းမရှုမှတ်ရင်ဒီမီး7မျိုးကတောက်လောင်နေတယ်ဒါဟောတာခန္ဓာ၅ပါးမှာလည်းရှုမှတ်နိုင်တယ်ခုနဓာရတွေအာယုန်တွေဝိညာဉ်တွေမှာလည်းရှုမှတ်နိုင်တယ်မရှုမှတ်နိုင်ရင်တတိညာလွတ်နေရင်မီးတွေတောက်လောင်ခံတတိညာမလွတ်ရင်တော့မတောက်လောင်ဘူးပေါ့ အောက်မှာဘုန်းကြီးတို့ဒါတွေရှုမှတ်တဲ့အတွက်စောင့်စည်းမှုအကျိုးဆိုဒါတော့ဓမ္မပဒမှာလာတဲ့ကာထာလေးနဲ့ဘုန်းကြီးတို့ရေးထားတော့အိမ်မှာကြည်လိုက်သကုဏတံဝရောတာရုတာရုတောဒိနာတံဝရောဂာနေနာတံဝရောတာရုတာရုစေဝါယတံဝရောကာယနာတံဝရောတာရုဒါကသကုဏရတောဒရရခန္ဓာရစေဝါရရကာယထွာရနော် သကုတ္တသောတာဝတ္တခန္ဓာဝတ္တစေဝဝတ္တကာယဝတ္တဒီတရားတွေပေါ်မှာပုံပြီးတော့တတိတညာနဲ့စောင့်ထိတ်မိနေကောင်းတယ်အဲ့လိုစောင့်ထိတ်မြနေနိုင်ဆင်းရဲဒုက္ခမှလွတ်မြောက်တယ်နော်အဲ့ဒါလေးလားဆိုမဟုတ်ဘူးသာဓုဝါစာယတောင်းရတော့ကိုဘုံတရားဟောနေတဲ့စကားပြောနေတယ်ဒီပုံမှာလည်းတတိတညာနဲ့စောင့်နေထိမ့်သိမ့်ပြီးတော့စောင့်ရှုမှတ်ပြီးနေရမယ် ဒါဆိုမကောင်းတာမပြောပြတော့ကောင်းတာတွေပြောပြမယ်မနာတာတံဝရောတာတွေစိတ်ထဲမှာမှစိတ်ကိုလည်းထိမ့်သိမ်းဆောက်ရှောက်ပြီးနေအောင်နော်ပြီးတော့တပ္ပထသာရုတပ္ပထတံဝရောအရာအလုံးကုန်လုံးဓာရ6ပါးအလုံးမှာတတိနဲ့ညာနဲ့ဆောက်ရှောက်နေအောင်တပ္ပထတံဝရောဘိက္ခုတပ္ပဒုက္ခပမုတ်စေပြီးအဲ့လို ထိမ့်သိမ်းဆောက်ရှောက်နေတဲ့ပုဂ္ဂိုလ်ဟာဆင်းရဲဒုက္ခအလုံးမှာလွတ်မြောက်တယ်ဆိုတော့ အဲဆောက်ရှောက်ရှုမှန်ရှုမှန်တော့ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်မညာဖွညာနဲ့ရတာဆင်းရဲဒုက္ခအလုံးမှာလွတ်သွားလိုက်မယ်ဒါဟောသွားတော့ဗျာအောက်မှာဆက်ကြည့်မယ်ဘုန်းကြီးတို့မဆုအဲ့ဒီမဆုလေးကြတော့ဒီဓမ္မပဒတက္ကရာဖွင့်ကြတော့ဒါရ6ပါးမှာအာယု6ပါးပေါင်းစုံတိုက်ဆိုင်မိတဲ့အခါမှာကောင်းဆောင်လောဘမဖြစ်အောင်မကောင်းတဲ့အာယုမှာဒေါသမဖြစ်အောင် မောဟမပြောတတိပညာနဲ့နေသောပုဂ္ဂိုလ်ဟာဒါရ6ပါးနဲ့ဆောက်ရှောက်ပိတ်ဆိုဒါမြင့်လုံခြုံခြင်းကိုပြုလို့ခုနကပါဠိကကာယေနတံဝရောတာရုတာရုဝါစာယတံဝရောမနတာတံဝရောတာရုတာရုတပရတံဒီဟာလေးကိုရည်ရွယ်ပြီးတော့ပြောပါတယ်နော်အင်းသကုဏတံဝရောတာရုတာရုသောတေနတံဝရောဂာနိရတံဝရောတာရုတာရုစေဝါယတံဝရော အဲ့ဒီအတိဘယ်ကိုပြန်ရှင်းတော့အောက်ကိုဆက်ကြည့်မယ်ဘာရ6ပါအာယုံ6ပါပေါင်းစုံတိုက်ဆိုင်နေတာကောင်းတဲ့အမှလောဘမဖြစ်အောင်မကောင်းတဲ့ဒေါသမျိုးမောပฏิပညာနဲ့နေမှဘုန်းကြီးတို့တွေခုနကိလေသာတွေမဝင်ပါတတိပညာလွတ်နေနော်ဝင်နေမှာပါပဲသကုတ္တရာစာစီတို့၌လောဘစာစီကိလေသာမဖြစ်သေးရဲ့စောင့်စည်းမှုမစောင့်စည်းမိဆို ဒီသကုရတဝိထိကြည့်မယ်နော်အဲ့ဒါနိုင်ရှင်ဒါလေးနဲ့သကုရတဝိထိဇောစိတ်ဖြစ်ဖြစ်မှသာလောဘဆိုကိလေသာမျိုးဖြစ်စောင့်စီးမှုကိုလိုအပ်၏ဒါကတော့ဒီရဲ့အဓိပ္ပာယ်ဒီတိုင်းလေးကြည့်မလုံတော့ဘူးသကုရတဝိထိကြည့်မယ်နော်ဒီသကုရတဝိထိကြည့်လိုက်တဲ့အခါကျတော့မြင်ဒေါရဏအောင်ပေါင်းစုံတယ်ပေါ့ဗျာဒါခြုံပြောဒီတော့ဘုံကစရာဘုံကုတ်စရာပြစ္စရာဝဇ္ဇ မြင်သေးစေကြားသေးစေအနံ့သေးစေစားသေးကိုထိသေးစေဖြစ်တယ်ဒီစိတ်ထဲမှာဒါတွေလိုက်ကြည့်ရင်လောဘဒေါသပါသေးဘူးမဖြစ်သေးဘူးစကုညင်စေဆိုမြင်သေးစေပြေသလားဥစ္စာဆိုအာယုံကိုပြောင်းလဲပေးတဲ့စိတ်တာမဏိဆန်ဒီအာယုံလက်ခံလိုက်တယ်တာရိရဏအာယုံဆုံးတာဝုထောတတိညာနဲ့ဆုံးဖြတ်လိုက်တာတတိညာနဲ့ကင်းနေတာတတိညာနဲ့ကင်းနေဆိုဆုံးဖြတ်တယ်တတိညာနဲ့မကင်းမှုဆိုရင်လည်းဒါဆုံးဖြတ်တာအဲ့ဒီညာနဲ့ချိန်သွား ဇောရောင်မှာဟောဒီဟာကောင်းတဲ့အာယုံပဲဒီဟာမကောင်းတဲ့အာယုံပဲဇောရောင်မှာကုသိုလ်အကုသိုလ်ဆိုဖြစ်တယ်ကုသိုလ်စိတ်အကုသိုလ်ဆိုဖြစ်တယ်ဒါကြောင့်ဒီခိုက်တာမှာဘုန်းကြီးတို့မြင်မြင်ကမြနဲ့ရအောင်ရှုတာရင်ဇောမရောက်သေးသမျှကာလမှာလို့ကုသိုလ်အကုသိုလ်မဖြစ်သေးဘူးဒါကိုပြောချင်တာဒီဇောရောက်သွားပြီဆိုလို့ရင်တော့ကုသိုလ်အကုသိုလ်ဖြစ်သွားပြီဘယ်လိုရှုယူဒါတော့ကုသိုလ်ဇောဖြစ်သွားဒီကုသိုလ်ဇောအကုသို့လ်ဇောဝယ်ရအောင်ပြအောင်ရှုအောင်မရှိတော့ဘူး လောဘဖြစ်နေလောဘဖြစ်မှသိအောင်ဒီလိုပဲရှုအောင်အဲတော့ဒီမဖြစ်ခင်ဒီမရောက်ခင်ကတော့ဒီထီအောင်တတိဉာဏ်နဲ့နေနေနော်အကုသိုလ်ဆိုအကုသိုလ်ဆိုမဖြစ်သေးဘူးဒါကိုပြောချင်တာအဲကြောင့်ကိုဒီဒါတော့ဘာယတာရုစီယာတို့မာလူကြပုတ္တာတို့ကြဒီခိုက်တာမှာပဲမြင်မြင်ကများရအောင်ရှုဘာဖြစ်ကုသိုလ်ဆိုအကုသိုလ်ဆိုမဖြစ်သေးဘူးကုသိုလ်အကုသိုလ်လောဘမဖြစ်သေးဘူး ဒါကိုဒီမှာမြင်မြင်ကများနေရောက်မရှုနိုင်တော့မှာပါပြန်ဇောကြတော့လောဘဒေါသမောဟကိလေသာတွေဖြစ်လာအဲကြောင့်မို့စောင့်စည်းမှုလိုတယ်ဆိုတာဒီမတိုင်ခင်ဒီဇောမှာစောင့်စည်းဒါကိုဇောမှာအကုသို့ကုသို့မဖြစ်အောင်ဒီဒီပိုင်းမှာမြင်မြင်ကများနေရောက်ရှုကြရင်ကြကများနေရှုရှုဆောင်းသီးဆောင်းသီးစင်ရမှာမဆောင်းသီးပဲနေရင်ဘာတွေဖြစ်လာလဲမယုံတော့ ဘယ်ဟိုကမယုံတရားမယုံနော်ဟိုကကြည်တရားကြည်ကြည်ကြည်နေဟုတ်လားမကောင်းတဲ့သတင်းတွေဖတ်မိမဟုတ်တဲ့သတင်းတွေဖတ်မိမသေးကြတဲ့သတင်းတွေဖတ်မိဘာသာတရားပေါ်မှာယုံကြည်မှုတွေကင်းမဲ့လားတရားပေါ်မှာယုံကြည်အဲ့ဒါတွေလားမဟုတ်ဘူးကိုယ်ချင်းချင်းသိမခံနိုင်တာတွေမြည်ရင်ငြင်းငွေမှုတွေတတိလမ်းတတိလွတ်မှုတွေအသိဉာဏ်မရှိမှုတွေအကုသိုလ်တရားတွေဆက်တိုက်ဝင်လာစောင့်သိစင်းတဲ့တရားမစောင့်သေးဘူး စောင့်သိစိတ်နဲ့တရားတွေစောင့်သိပြီးဘုန်းကြီးတို့နေကြမယ်ဆိုရင်ယုံကြည်မှုတွေလည်းခိုင်မြဲလာမယ်။တရားနဲ့တရားသိခံမိနေမယ်။ဝိရိယတွေလည်းပုတ်ကောင်းလာမယ်။တတိတွေလည်းအားကောင်းလာမယ်။အသိဉာဏ်တွေလည်းပေါ်အောင်။အဲ့မှာကုသိုလ်တွေဆက်ဖြစ်ပါတယ်။ပြီးတော့မှကာယေနာတံဝရောတာရုအဲ့မှာကာယဓာရနော်။ကာယဓာရစောင့်စည်းတယ်ဆိုပါလေ။ကာယပတာရယုစော အဲကာယဒွါရနှစ်မျိုးတဲ့အတာရဒွါရနဲ့သောပနာကာယသောပနာဒွါရနှစ်မျိုးယူရမယ်အတာရရောဆိုပတာရရောဒီကိုအကြည်ရမှာထိနေတဲ့ကာမလောဘဒေါသမေဟောဖြစ်အောင်ဒါကိုဆောင်းစီတာကိုဆိုတယ်ဒီမှာပြီးတော့မှလှုပ်ရှားမှုရဲ့တရားအကြောင်းပြတဲ့ကာတုဆိုင်သုံးပါပေါ့ကျူးလွန်ခြင်းစီသောပနာဒွါရလို့ခေါ်တယ်ကာယကနေတောင်းရနေတာသောပနာဒွါ ဖြစ်တော့တတိလွတ်နေတော့ဒီအောက်ကဆိုစောတွေဖြစ်နေတော့ခုနကိုမတကူထီလာမယ်တတိလွတ်သွားအောက်ကဆိုစောစောမယ်ဒီကြောက်ကိုစောရင်စောရင်တော့သောမနာဓာရဆောက်စီးမှုမရှိနိုင်ပါဘူးကာယတုစရိုက်တွေကျုံးလွန်နိုင်တတိညာရှိနေဒီကုသိုလ်စောဖြစ်မယ်ကုသိုလ်စော ဖြစ်နေတော့ဒီကာယတုစိတ်ကကျူးလွန်မှုဖြစ်နိုင်တာကိုပြောလို့ရမယ်ဘွာစာနော် သာရုဝါစာယတံဝရောဒီမှာလည်းမထူဝါစာဆိုဝစီဝါစာသောဗနာဝါစာ နှမျိုးရှိတယ်ဝစီဒုစရလူက၄ပါးကျုလုံကိုသောဗနာဝါနော်အခုဘုန်းကြီးတို့နှုတ်တွေကိုတတိထားပြောတယ်တရားဟောနေတာတတိထားတော့ဝစီဝါစာပေါ့ဝစီဒုစရ၄ပါးကျုလုံမပြည့်ပြီးအောင်ကြံ့ကြံ့ထန်ထန်မဖြစ်အောင်မမထန်ထန်ရိုင်းဆိုင်မဖြစ်အောင်တရားတွေရံလို့တဲ့ရံတဲ့တတိလေးထားနေအောင် ဒီကတော့အကုသိုလ်ဆုံးမစောရင်အကုသိုလ်ဆုံးတွေမဖြစ်အကုသိုလ်စိတ်တွေမဖြစ်ဘူးဆိုသောဗနာဝါစာပေါ့မစီတူဆိုင်ဆောင်ထိန်မှုရှိတော့အကုသိုလ်ဆုံးတွေဖြစ်နေတော့မစီတူဆိုင်ကျုံလုံးမလွှဲတော့ဒီတော့ကုသနာမှာတတိညာရှိကုသိုလ်ဆုံးဆောမယ်ကုသိုလ်ဆုံးဆောရင်ပစီတုဆရာကျူးလွန်ဆရာအကြောင်းမရှိဘူးကျူးလွန်ဆရာအကြောင်းမြင်ကုသိုလ်စောတွေဖြစ်နေကုသိုလ်စိတ်တွေဖြစ်နေမနတာ တန်ဝရောနော်ဒီမှာတာမတာဘောမတိတိတင်လေးကြားတယ်မနာတာတန်ဝရောအားလေးပြီးအောင်ကြောင်းမယ်နော်ပြီးတော့မှဇောမှာခြားစီမနောတုဆိုင်သုံးပါးမှာမဖြစ်နော်ခုနဝိထိကြည့်လိုက်တဲ့ခါကျတော့ဇောစိတ်တွေဒီဇောစိတ်ရောက်မှသာလေကုသိုလ်ကအကုသိုလ်ကဖြစ်တာဟုတ်အဲ့ဒီမတိုင်ကကုသိုလ်အကုသိုလ်မဖြစ်ဘူး အဲဒီဇောစီဖြစ်မနောမနောတုဆိုင်ဆိုတာဖြစ်တယ်အဲကြောင့်တတိပညာနဲ့နေရင်ဒီမနောတုဆိုင်ကလည်းမဖြစ်ပါဘူးတတိပညာလွတ်နေတော့မနောတုဆိုင်ကလည်းဖြစ်နိုင်တယ်ဒါလေးပြောပြီးတော့ဒီမှာဟောသွားတာဒါဓမ္မပဒထာကဒုတိယဟုတ်သာမဏေ358ဖြစ်စားပေကုဝတ္တုဝိရုကြောင့်နေလည်းရှိပါအိမ်မှာကိုယ့်ကိုဖတ်ကြည့်မယ်25ပေကုပဲဒါကြတော့ဘုန်းကြီးတို့ကိုနှုတ် မျက်စိနားလေဟာကိုယ်ပေါ့နော်နှုတ်မူရာနော်စိတ်မူရာဒါတွေထိမ့်သိမ့်ဖို့ပြောအဲ့ဒါလောက်တင်လားဆိုတော့ဘုရားကအဲ့ဒါလောက်တင်မဟုတ်ဘူးအကုန်ထိမ့်ခိုင်းတယ်အထတန်ရတောဗာရတန်ရတောဝါစာတန်ရတောတန်ရတုတ်တမောဣစ္ဆတရဟောတမဟိတောဧကောတန်ဒုတ်တိတောဓမ္မဟုဘိက္ခုဓမ္မဟုဘိက္ခု ဒါလေးလည်းကောင်းပါဒါပါလဲဆိုတော့ဘုန်းကြီးတို့စောင့်စည်းတဲ့ခါမှာကိုယ်မူရာတွေဆိုတချို့ကဟိုတရားနိုင်တဲ့လက်လှုပ်ခြေလှုပ်ဒါမျိုးတွေနော်ဆရာသမားဆုံးမနဲ့လက်လှုပ်ခြေလှုပ်ဒါမျိုးပေါ့မငြိမ်တာပေါ့ဗျအဲ့လိုဘာမျိုးတွေစောင့်စည်းရတယ်ထိမ့်သိမ်းရကိုတယောက်တည်းနာနေတော့ပြဿနာမရှိဘူးပေါ့ဗျခြားပုဂ္ဂိုလ်တွေနာနေခြားပုဂ္ဂိုလ်တိုက်ပြီးလှုပ်မိဒါမျိုးတွေဖြစ်တော့ကိုယ်ကခြေမြင်မနေတော့ဒီတန်တွေထွက်တာဒါမျိုးတွေလည်းစောင့်စည်းရတယ် သူတပြင်းတော့တရားနာနေချိန်ကိုယ့်ကိုယ်တော့ပြဿနာမရှိပါဘူးအများနဲ့နာတဲ့ချိန်မျိုးဆိုလိုတာအများနဲ့နေများနဲ့ညီအောင်နေဒါကိုပြောချင်နှုတ်ဆောင်စီမှုကိုကတခါတလေကောင်းတာလုပ်နေမှနဲ့အများနဲ့လုပ်နေတဲ့အခါမှာမတရားတွေကျဲကြီးရုပ်ပြီးတခြားတစ်ပုဂ္ဂိုလ်ကထိုင်းနေကိုတရားတွေပရိတ်တွေပဋ္ဌာန်းတွေကျဲကြီးရုပ်နေတာမျိုးခရီးသွားနေတဲ့အခါမျိုးကိုအတန်ကြောင့်သူများနောက်ဆက်ဒါနှုတ်မဆောင်စီဘူး ဘုရားအဲ့လိုမဟုတ်အကုန်ဆောင်စည်းစေတကုံလုံးကိုလည်းဆောင်စည်းစေနော်အစ္ဆဒကမ္မထာမှာမွေးလျော်တည်ကြည်သောစေခြင်းဆောင်စည်းတယ်ဆိုတော့ဘယ်လိုလဲဆိုကိုယ့်ရဲ့ကမ္မထာအာယုံမှာပဲမှာပေါ့နော်အစ္ဆဒကိုယ်တဏ္ဍမှာရှိနေတယ်ဝင်လေထွက်လေမှမလားမှန်ပေါ့ဝါယောတမှာမလားမှတ်နေလေဒါကိုပဲကိုကရှုမှတ်နေအများနဲ့နေတဲ့ခါကျဒါဆိုကိုကချက်လုတ်လက်လုတ် နှုတ်မဆောင်စီတာကိုယ်မဆောင်စီတာလည်းငြိမ်သွားမှာပေါ့အဲ့မှာအဲ့ဒီလိုနေတာတယောက်ဒီနေတရာသမျှပစ္စည်းတွေနဲ့တင်းနေရောင်ရဲသူရဟန်းလို့ဆိုနိုင်တယ်။မတကူလုံးစောင့်စီခြင်းဟူသည်ကိုလှုပ်ခြင်းဥကောင်းမောခြင်းမျက်မှောင်ကြုတ်ခြင်းစားရမပြုတ်လှုပ်ခြင်းဖြစ်တယ်။တကူလုံးခုနကဒီမှာအဲ့တော့ဝါဇန်တန်ရတုတ်တမောတာကိုဆိုလို့တယ်တကူလုံးစောင့်စီတယ်။ သွားတဲ့လာတွေဟာတကြောကိုလှုပ်တကိုယ်လုံးလှုပ်ပြီးကောင်းဖို့မငြိမ်တာပေါ့ဗျာမျက်စိအမျိုးမျိုးဖြစ်တာမျိုးပဲအဲဘုရားကတော့အကုန်လုံးတတိနဲ့နေခိုင်းတာပါပြီးတော့မှဘုန်းကြီးခုနကဇေယျလေးပြန်ကြည့်မယ်နော်ဟောအပေါ်နားလေးမဟုတ်လားဇေယျလေးဒါလေးလည်းပြီးအောင်ပြောမယ်ပြီးတော့အိန္ဒိယပြည်ကြီးကခရီးမသွားခင်ဒီပတ်ချင်းခုနအပေါ်မှာဇေယျလေးတစ်ခုရှိတယ်အဲဇေယျလေးပြန်ကြည့်မယ်နော် အဲဇာလေးနဲ့ဒီအခုအဲဟုတ်ပြီဒီဇာပဲခုနဇာအောက်ကဇာလေးတရားလေးပဲအဲဒီဟာကိုဘုံယူအဆုံးသတ်ခြင်းအိန္ဒိယပြည်စီရောခုနကဖျားဟောထားတဲ့အဆုံးပိုင်းမှာဒီဟာနဲ့ပတ်သက်ပြီးဟောထားတယ်ရှိတယ်ခုနမဆီကိုအဆုံးကိုကြောင်းလိုက်အဲဒီအောင်မှာဟိုခုနအဆုံးအဲဒီမှာဒီမှာအိန္ဒိယပြည်စီရောပြီး ဒီဒီဟာလေးပေါ်တင်လာရပြီဩတန်တေနိယောဒါလေးရလည်းရှိသေးတယ်ဒါလေးလည်းပြီးအောင်ပြောလိုက်မယ်နော်အဲ့ဒီခုနတန်တေနိယောငြိမ်သက်တဲ့အိမ်တွေရှိတယ်ဩဒီပုဂ္ဂိုလ်အိမ်တွေရှိလိုက်တာသိခါရှိလိုက်တာဘာပြောရလဲမိုးရပါပြီသားငြိမ်သက်နေတာမျိုးပြောလို့လားမဟုတ်ကျွတ်ငြိမ်သက်တဲ့စိတ်တော့မဟုတ်တာတွေရောက်တွေးနေရှာတွေးကြမ်းနေအဲ့ဒါကြပဲငြိမ်လိုက်မှာနော်ငြိမ်သက်တယ်ဆိုတော့တတိနဲ့ဉာဏ်နဲ့ ထိမ့်သိမ့်ဆောက်ရှောင်းနေနော်အဲ့ဒါမှတကယ်ငြိမ့်တာနော်သူကသူမွေးရပြီးသားငြိမ့်နေတာမျိုးဆိုလိုတာမဟုတ်ဘူးတတိနဲ့ပညာနဲ့နေတာွားတယ်လာတယ်နေတယ်တိုင်းတယ်အကုန်လုံးတတိလေးနဲ့အဲ့ဒါမှတကယ်ငြိမ့်တာအဲ့ဒါမျိုးကိုအေဒီသက်ခါရှိတယ်လို့ဆိုလိုတယ်ဆိုတာဒါလေးတန်တေးလေးဒီရောကိုရှင်းလင်းချက်လေးပေးထားတော့အဲ့ဒါရပြီအောက်ကကြည့်မယ်ပြီးတော့မှခုနက ဟိုပစ္စယနေရတာမှာဘုန်းကြီးတို့ခေါ်ထားတဲ့ပါဠိလေးနဲ့ရှင်းပြမယ်နော်အဲ့ဒါမှပို့နားလဲသဘောပေါက်တယ်ဟောဘုရားကဘယ်လိုဟောထားတယ်ဆိုဓမ္မသဘောပေါက်တယ်ပစ္စယနေရတာပါဠိလေးကြည်လားသကုဏီယသကုဉာဏဓာတုရခုနကတော့ပေါ်ထားတဲ့ပါဠိလေးငယ်ရည်မှာတစ်ခုရှင်းကြည့်မယ်နော်အခုကဘုန်းကြီးဒီမှာအကျေဟောတာဘုရားရှင်ကဒီမှာကြတော့ အာရိပိတော့အိန္ဒိယတံပြုတ်တကနာဓမ္မနံတံသမုဋ္ဌာဏနာဒီပါဏအိန္ဒိယပစ္စေနာပစ္စယောဒီလိုဟောထားတော့နော်နိုင်ဒီရှစ်ပါဒီတစ်ချောင်းနဲ့နဲ့ဟောသွားတာဟောဒီမှာကြတော့အများကြီးဟောသွားတယ်ဒါကိုဒါကိုသိစေချင်တာပညာဝါဒကြတော့ခုနမဖြောင်းနဲ့ခုနနဲ့ရှင်းပြမယ်နော်ဟုတ်ပြီဒီတိုင်းပဲထားအဲဒီမှာကြည်လိုက်နိုင်ဒီရှစ်ပါဆိုပါလေဇီဝိတစေဝေနာတတဝိရိယ အဒီဧကရာပညာနိုင်ရ၈ပါးဒီနိုင်ရ၈ပါးကကုသိုလ်ဘက်မှာလည်းရှိတယ်အကုသိုလ်ဘက်မှာလည်းရှိတယ်ဖြာရဘက်မှာလည်းရှိတယ်ဒါကြောင့်၃မျိုးခွဲဟောတာကုသိုလ်ဘက်မှာကြတော့ဟုတ်လားဒီဒီနိုင်ရ၈ပါးကုသိုလ်ဘက်မှာရှိမယ်ဆိုရင် ကုသလောကုသလကုသလောဓမ္မကုသလတဓမ္မတာဣရိယပစ္စေနာပစ္စယောဒါလေးကြည့်ပြီးကုသလောကုသလတဒီလိုအဲ့လိုဟော ကုသလောကုသလတာနော်ဒီရှိကကုသိုလ်မှာဖြစ်တဲ့နိုင်တွေရှိပါရှိပါအဲ့ဒီနိုင်တွေရှိပါနဲ့ကုသိုလ်နိုင်တွေရှိပါနဲ့နောကုသိုလ်22ပါစေတသိက်38ပါဒါကြည့်ပြီးတော့ဘုရားပါဆက်ဟောကုသလအိန္ဒိယကုသလအိန္ဒိယဆိုဒါတွေပြောတယ်ကုသိုလ်နဲ့ပတ်သက်အိန္ဒိယ8ပါအဲ့ဒီကနေသူနဲ့ရှင်ဘောရှင်မတရားတွေကိုတံပြုတ်တကနာခန္ဓာနာဒီလိုဟောတာအိန္ဒိယပစ္စေနာပစ္စယော ဒါကုသလကုသလဒါတရားသင်္ချာခုနှစ်ခုလို့ရေးရမယ်သင်္ချာဘုန်းကြီးတတ်မထားလားပြီးတော့မှကုသလောဓမ္မောဖြာကရတဓမ္မတာအိန္ဒိယပစ္စေနာပစ္စယောကုသိုလ်အဲ့ဒီဒီကုသိုလ်ကကုသိုလ်အိန္ဒိ7ပါးရှိတော့နိုင်ကုသိုလ်အိန္ဒိ7ပါးကုသလာအိန္ဒိယအဲ့ဒီကုသိုလ်စိတ်တွေကြောင့်မနောက်က ကုသိုလ်ပြုတဲ့စေတစာယုတ်တွေနော်စေတစာယုတ်တွေအခုဘုန်းကြီးတရားတွေသင်ပြီးတော့ကောင်းတဲ့အတန်တွေထွက်တော့ကုသိုလ်စေတစာယုတ်အတန်တွေထွက်တာအဲ့ဒါကိုရည်ရွယ်ပြီး ကုသလအင်ရိယစေတသမုဋ္ဌာနာဒုဘာနာအိန္ဒိယပစ္စေနာပစ္စယောဒါကုသလောဓမ္မောဖြာကရတဓမ္မတာဒီလိုတောင်းတန်းကြည့်နော်ဒါတခုထွက်လာနောက်တစ်ခုကဒီသုံးခုပေါင်းပြီးကုသလောဓမ္မောကုသလတ္တသာဖြာကရတဓမ္မတာ အိန္ဒိယပစ္စည်းနာပစ္စည်းရောဒီပြောခဲ့တဲ့ကုသိုလ်နိုင်လေး၈ပါးပေါ့နိုင်ကုသိုလ်မှာဖြစ်တဲ့နိုင်လေး၈ပါးဘယ်မှာသွားကျေစုပြုလဲသူနဲ့ရှင်မောရှင်မကုသိုလ်22ပါးစေတသိက်38ပါးကုသိုလ်ကြောင့်ဖြစ်တဲ့စေစားယုတ်တွေဒါတွေအတွက်ရှိရွေးဖရားပါပြောကုသလာအိန္ဒိယတံပြုတ်တကနာခန္ဓာနံ တန်စိတ်တသမုဋ္ဌာနာနိသရူပနာအိန္ဒိယပစ္စေနာပစ္စယောနော်ဒီပါကုသိုလ်နဲ့ပတ်သက်ပြီး၃မျိုးဟောသွားတယ်ဒီမှာကျတော့ကုသိုလ်အကုသိုလ်ခွဲမဟုတ်ပစ္စယနေတွေကကျတော့ရောတစ်ခုတည်းပဲပြောသွားဒီပညာဝါဒကျအဲ့ဒီလိုတိတိကျကျဟောသွားတယ်အကုသိုလ်လည်းဒီတိုင်း၃မျိုးဟောပါကြည့်လိုက်အကုသိုလ်မှာလေအကုသလောဓမ္မောအကုသလတာဓမ္မတာအိန္ဒိယပစ္စေနာပစ္စယောဒီမှာပါဠိ နော်အကုသို့နာအကုသို့မှာလည်းနာယီတွေ၈ပါးရှိတာဒါကြောင့်ဒီအကုသို့ကပါလေနာအကုသို့ယီတွေငါ၈ပါးမို့၅ပါးတွေမခွဲတာဇီဝိတာစိတ်ဝေဒနာဝိရိယဧကကရာပေါ့ဒီထဲမှာရှိတဲ့တထာတို့ဘာလို့ကြတော့တတိတို့ပညာတို့ကြတာကုသိုလ်ရာမှာပဲဖြစ်တော့ဒါကြောင့်အဲ့ဒီသုံးပါဖြုတ်ပြီးတော့ ဇီဝိတစိတ်ဝိညာဝိရိယဧကဂရာအကုသိုလ်အိန္ဒိတွေ၅ပါးအဲ့ဒီအကုသိုလ်အိန္ဒိ၅ပါးကသူနဲ့ရှင်မောရှင်မအကုသိုလ်စိတ်12ပါးစိတ်တွေ29ပါးအတွက်ဘုရားပါဟောလဲအကုသလအိန္ဒိယဒါကြောင့်သူနဲ့ရှင်မောရှင်မအကုသိုလ်စိတ်20အကုသိုလ်12ပါးကုသိုလ်29စေတသိက်29ပါးသံပြုတ်တကနာခန္ဓာနာအိန္ဒိယပစ္စည်းနာပစ္စယောဒီတစ်ချက်ဟောတယ်နောက်တစ်ချက်အကုသိုလ်ပြာကတာဒီလိုတောင်းတကြည့် အာဟုတလောဓမ္မောဗျာဟုလတဓမ္မတာအိန္ဒိယပစ္စိနာပစ္စယောအာဟုတအိန္ဒိနာအာဟုတအိန္ဒိ၅ပါးဒီအာဟုတကြောင့်မို့နောက်ကအာဟုတစေစားရုပ်တွေနော်ဒီအာဟုတတွေလုံးနေပါဆဲဟာဆိုဟာနောက်ကစေစားရုပ်တွေထွက်လာဒါဟုတ်ကြည့်ပြီဘုရားပါမိတ်နေအာဟုတလားအိန္ဒိယစေတသမုဋ္ဌာနာရူပနာအိန္ဒိယပစ္စိနာပစ္စယောနှစ်ချက်ရပါတယ်ဒီနှစ်ခုကိုပေါင်းဟောမယ် အာဟုတလောဓမ္မောအာဟုတလတ္တသပြာဂတတ္တသဓမ္မတာအိန္ဒိယပစ္စည်းနာပစ္စယောဒီနှစ်ခုပေါင်းဟောအာဟုတုမှာရှိတဲ့အိန္ဒိယ၅ပါးကြောင့်မို့နောက်ကဘာဖြစ်လဲအာဟုတုစိတ်စေတသိက်စေစာယုတ်တွေဖြစ်တယ်။ဒါကြောင့်မို့အာဟုတုကြောင့်ဖြစ်တဲ့အိန္ဒိယဟာအာဟုတလအိန္ဒိယဒီလိုဟောတယ်။သူနဲ့ရှင်မောရှင်မစေစာသာမြုပ်တကနာခန္ဓာနာ ဒီတော့သူ့ကြောင့်ဖြစ်တဲ့စေစားယုတ်တွေစေတသမုဋ္ဌာနရူပနာဣရိယာပစ္စည်းငါပစ္စည်းရောဒီလိုသုံးချက်ပေါ့နော်ကုသိုလ်မှလည်းသုံးချက်ရတယ်အကုသိုလ်မှလည်းသုံးချက်ရတယ်ပြီးတော့ဗျာဂရတရားကြည့်လိုက်ဗျာဂရတရားကြတော့ဘုန်းကြီးတို့ဝိဘတ်တော်ကရိယာတို့မှာကြတော့ဒီအနန္တတရားကို၈ပါးလုံးရအဲကြောင့်ဗျာဂရတရားကြဒီတကူဗျာဂရောဓမ္မောဗျာဂရတဓမ္မတာဣန္ဒိယပစ္စည်းနာပစ္စည်းရော ဖြာကရကဝိဘက်ဖြာကရရှိတယ်ကိရိယာဖြာကရရှိတယ်နော်ဒီမှာနှစ်ခုလုံးရတဲ့အတွက်ဝိဘာကဖြာကရကိရိယာဖြာကရအိန္ဒိယဒီဟာတွေဝိဘက်မှာလည်းဒီ၈ပါးလို့ရှိနေတယ်ကိရိယာမှာလည်းဒီ၈ပါးလို့ရှိတယ်ဒါကြောင့်ဝိဘာကဖြာကရကိရိယာဖြာကရအိန္ဒိယဒါအကြောင်းတရားအိန္ဒိယဒီတရားနော်ပြီးတော့သူ့ရဲ့ရှင်မရှင်မတရားပါလေဆိုဝိဘစိတ်36ကရိယာစိတ်20စေတီ30 သံပြုတ်တကာနံခန္ဓာနံနော်ပြီးတဲ့အခါကျတော့သူကစေတသာယကမ္မဇာနှစ်ခုရှိတယ်ပရိသန်တွေခါရည်ရွယ်ပြီးတော့စေတသာယဒါကြတော့ဘုဒ္ဓခါရည်ရွယ်တယ်စေစေတသမုဋ္ဌာနာနဲ့အတူပါနာစေတသာယဆိုဘုဒ္ဓခါရည်ရွယ်စေတသမုဋ္ဌာနာနဲ့အတူပါနာအိန္ဒိယပစ္စေနာပစ္စယောပရိသန်တွေခါရည်ရွယ်တဲ့အခါကျပရိသန်တွေဒီထိုက်တန်ကြတော့သူကကရိယာမရှိဘူးလေပရိသန်ဒိခဏီ နော်ပရိတန်တေခဏဒါလုံးကြီးတင်တဝေထိုးပုံနဲ့ပရိတန်တေခဏဘာလုံးကြီးတင်ပရိတန်တေခဏအဲ့တော့အဲ့လိုရိုက်ဒီတရားမျိုးမှားနေတော့ဒီဘုံကြီးပို့လိုက်တယ်ခါတလေရတယ်လို့ကိုကပို့တာမှားတော့သူကမှားတာရှိတယ်နော်ဒီမှာဒီထဲမှာကျတော့ပရိတန်ဒိဋ္ဌခဏမှတ်ပါတယ်ဒီထဲမှာအဲ့တော့အတဝေထုတ်ဖြတ်မယ် နာနာငယ်နဲ့ထောက်ချိုက်လုံးကြီးတင်ပေါ်လုံးကြီးတင်ပရိသန္ဒိခဏိအဝိတုဖြစ်အပရိသန္ဒီတီးနေတဲ့ခိုက်တမှာကြတော့ဘုန်းကြီးတို့ဝိဘက်ပဲလေပရိသန္ဒီဝိဘက်ဝိဘက်စိတ်နဲ့ပဲပရိသန္ဒီနေရတော့ဟောလုံးကြီးတင်လေးရေးထားနော်အဲဝိဘာကဒါကြောင့်ဝိဘက်ဝိဘက်ပဲဖြစ်တဲ့အတွက်ပရိသန္ဒီခဏိဝိဘာကပြာကတာအေနရိယာ ပြီးတော့သူ့ရဲ့ရှင်မောရှင်မြတ်တန်မြုပ်တကလည်းမှာစိတ်စေတသိက်တွေဒါလေးလည်းသူကဘုန်းကြီးတို့အကျိုးတရားအနေနဲ့ဟောတာသူ့ကြောင့်ဖြစ်တဲ့ကမ္မစာယုတ်ဒါလည်းအကျိုးတရားဒါကံကြောင့်ဖြစ်တဲ့တရားတွေဖြစ်တဲ့တွေဒါကြောင့်ကမ္မစာယုတ်မှာလည်းပြစ္ဆုတ်ပါအနေနဲ့ထည့်ထားတယ်ဟိုတုန်းကရေးတာအဲ့တော့မဆီကမပြည့်စုံဘူးပြန်ဒါလေးကြည့်ဖို့ရှင်းတယ်နော်ဘာဖြစ်လို့ဒီကမ္မစာယုတ်ဆိုတာကံကြောင့်ဖြစ်တဲ့အကျိုးတရားအကြောင်းအကျိုးဒီမှာပဲအကျိုးတရားအနေနဲ့ကတ္တတာရူပနာဆိုတာက ဆောလကဘုန်းကြီးတို့ပြောခဲ့တဲ့ဘာဝတတကလတို့တတကလတို့ဝိတုတတကလအဲ့ဒီကမ္မစာယုတ်တွေဆိုလို့တယ်ပရိသန်နေခိုက်တာမှာပရိသန်နေစိတ်ဖြစ်တာနဲ့ပြန်နေစေတသိက်ဖြစ်မြဲဒီကလစီသုံးစီဖြစ်တယ်ဒါကိုရည်ရွယ်တယ်ဒီပရိသန်နေခိုက်တာဒါကြောင့်အဲ့ဒီကမ္မစာယုတ်ကံကြောင့်ဖြစ်တဲ့အကျိုးဖြစ်တဲ့အတွက်ဒီမှာအကျိုးတရားအနေနဲ့ပဲထည့်ထားတယ်အိန္ဒိယပစ္စည်းနာပစ္စယောပြီးတော့မှအောက်ကဟာတွေကတော့ဒီဘောက ပုရိသတွေနဲ့တရားပစ္စည်းကိုပြန်ဟောတာဒါတော့သူနဲ့အဖို့ပဲနဲ့အတုံးလုံးတွေ꽈တာရဒီမှာတော့သက္ကုံတွေကသက္ကုံဉာဏတော့တန်တဒီမှာတော့သက္ကုံတွေကသက္ကုံဉာဏတာဟိုဟာဝိညာဏတ္တအနေနဲ့သုံးတာဒီမှာတော့ခုနကဆတ်ဆက်ကတုတ်တာနာမည်သွားတော့သက္ကုံတွေကသက္ကုံဉာဏတာနော်သက္ကုံတွေကသက္ကုပ္ပတာရုပ်ကြောင့်ကိုသက္ကုပ္ပတာရုပ်ကြောင့်ဒီသက္ကုဉ္စိတ်ကဖြစ်တာကိုဒီမှာတော့ ဘုံတို့ပစ္စယနေတာမှာကျတော့ဓာတ်အနေနဲ့သုံးတာနော်ဒီမှာတော့ဓာတ်ရဲ့မြင်သိစိတ်ကိုတန့်ဟောသွားတယ်ဒါလေးပဲကွာစကုံနေဒီဟာစကုံဒီစကုံဉာဏ်စိတ်ကဘာလို့ဖြစ်လဲဒီစကုတို့ယုံနေအမိပြုဖြစ်တာပဲဒါပဲစကုံနေရစကုဉာဏနာတာဣရိယပစ္စည်းနာပစ္စည်းဟောသောတေနိယသောတာဝိညာဏတာစကုတုသောတာဝုတုဘာနာဝုတုစေဝဝုတုကာယဝုတုမိပြုပြီးတော့စကုဉ္ဉ္စိ သောတာဝိညာဉ်စိတ်ခန္ဓာဝိညာဉ်နဲ့စိတ်စေဝဝိညာဉ်ကာယဝိညာဉ်စိတ်ဒါဖြစ်တယ်ဒါကိုသကုဏိရိယသကုဝိညာဏတာဣရိယပစ္စည်းနာပစ္စည်းောသောတေနိရိယသောတာဝိညာဏတာဣရိယပစ္စည်းနာပစ္စည်းောခန္ဓာနိရိယခန္ဓာဝိညာဏတာဣရိယဒါလေးရှင်းကြည့်လိုက်နော်ဒါမှသဘောပေါက်အောင်ရှင်းခိုင်းတယ်ဟောဘုရားဒီအတူတူပဲနော်ဒီမှာတော့ဝိညာဏတတ်တွေပါပြောတယ်ဒီမှာတော့နောက်ကတံပြောတကနာမှာမပါဘူးဒါပေမဲ့စိတ်ဖြစ်စိတ်တသိကပါပြီးသားပဲ ဒါကိုသိထားတယ်ဒါဘေးမှာသဘောကဒီတိုင်းသွားတယ်ဒီမှာတော့တိတိကျကျထုတ်ပေါ်တယ်ဒီမှာတော့စိတ်ဖြစ်စေတသိက်ဖြစ်တဲ့စေတသိက်တွေသိတာဟောမတောင်းဂာဏိနိယဂာဏဝိညာဏတာဇေဝိနိယဇေဝဝိညာဏတာကာယိနိယကာယဝိညာဏတာအိနိယပစ္စေနာပစ္စယောနော်သူကပုံပြီးခြင်းတော့ရူပဇီဝိတ္တနိယဒါအတူတူပဲနော်ကတ္တဓာရူပနာအိနိယပစ္စေနာပစ္စယောဒီလိုဟောသွားတယ် ဒါကပညာဝါဒနဲ့နှိုင်းရှင်ပြီးလေ့လာရင်အဲ့ဒါပို့သဘောပေါက်တယ်အဲ့တော့ဒီအိန္ဒိယပစ္စည်းချုပ်ပြောရရင်ခုနကငြိမ်သက်တဲ့အိန္ဒိယပါပဲကြည်လိုက်ပေါ့နော် မျက်စိနားလျာကိုယ်စိတ်ဓာတ်6ပါးအာယုံ6ပါးဝိညာဉ်6ပါးပြီးတော့ဒီမှာတော့ဒါပဲဒီကဒါကြောင့်ဒီပေါ်မှာဘုန်းကြီးတို့ကကိလေသာမဖြစ်အောင်ဘာလို့လဲဉာဏ်နဲ့တတိနဲ့နေနေအောင်ကြိုးစားပါ မြန်လွတ်သွားမယ်တတိလွတ်သွားမယ်ဆိုရင်ဒီပေါ်မှာကိလေသာတွေဝင်လာနိုင်မယ်ကိလေသာတွေဝင်လာရင်တော့ဘယ်တော့မှဒီပုဂ္ဂိုလ်ဣတိတွေမငြိမ်သက်ဘူးနော်မငြိမ်သက်ရင်ကြီးညိုစရာမရှိဘူးဘာဖြစ်လို့လဲသူ့မှာစိတ်တွေလှုပ်ရှားကိလေသာတွေများနေတယ်အဲတော့ကိုယ်တတိနဲ့ညာနဲ့နေကိုယ်တဏ္ဍာမှာဒီကိလေသာတွေမဝင်ကိလေသာမဝင်တန်တေနေပြီးငြိမ်သက်တဲ့အင်းကြီးရှိသွားတယ်အဲလိုနဲ့စ조사အထောက်အကူများသဖြင့်မညာဖွညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။တရားတော်များပြီးတဲ့စိတ်နဲ့ပြေးပါပြပါသိရှင်ဗျာ။သာဓုသာဓုသာဓုပါ။အရှင်ဗျာအလှူစည်ရင်ကျင့်ကြပင်ပြပါဗျာ။